ယနေ့6လပိုင်း6ရက်2020ခုနှစ်တရားချစ်ခင်ကြကုန်သောသူတွေစဉ်အပေါင်းတို့ယနေ့ဟာအင်မတန်မှထူးမြတ်တဲ့နေဒုနေမြတ်ကြီးပါဒီနေ့ဟာနော်ဖျားရှင်ကိုတော်မြတ်ကြီးတဆူတဆူမှာတကြိမ်သာလျင်ဖြစ်ပေါ်တဲ့နေ့နော်ဘာတွေဖြစ်ပေါ်တာလဲဆိုတော့ နတ်မြမာတွေရဲ့အစည်းအဝေးကြီးဖြစ်ပေါ်တာစัจ java လာတိုက်တဲ့တောင်းကနတ်မြမာတွေအကုန်လာတာအဲ့ဒီလာတဲ့နတ်မြမာတွေစီဝေကြီးအဲ့ဒါကိုမဟာသမယလို့ခေါ်တာအဲ့ဒီလိုနတ်မြမာတွေရဲ့အစည်းအဝေးကြီးဖြစ်တဲ့နေတုနေမြအကြောင်းလေးကိုဒီနေ့ပြောပြီးမှဖះဘောမှာလည်းပို့ပြီးတော့ကြီးညိုတဲ့သရာစိတ်တွေဖြစ်လာအောင်လို့နော် အဲ့ဒီဟာပြောပြီးမှဦးဇင်းတို့တရားထိုင်တဲ့အပိုင်းတဏှာကြီးဒီနေ့တရားထိုင်မယ်တဏှာကြီးဝိညာဉ်လောက်ကိုဦးဇင်းတို့အခုဒီနေ့တရားဟောပါမယ်ဦးဇင်းနော်အဲ့တော့ဦးဇင်းတို့တရားဓမ္မပေါင်းသူတော်ကောင်းတို့တွေမဟာသမယတုတ်တံဒေသနာတော်ဆိုပြီးတော့နော်ရသော်ဘုရားဟောကြားတော်မူခဲ့တဲ့တုတ်တန်တွေကဒီဒေသနာတော်ကြီးအာမဟာသမယတုတ်လို့ပြောလိုက်ပေမဲ့အင်မတန်မှကျယ်ဝန်းပါတယ်သူက ဒီသုတ်တော်ကြီးကဘာကြောင့်လဲဆိုတော့တမိုင်းဖြစ်စဉ်လေးနဲ့ဥစဉ်ပြောပြရရင်ရသော်ဘုရားရဲ့ဆွေတော်မျိုးတော်တွေနေတဲ့ဟာကတက္ကတိုင်းနော်ကပိလဝတ်နေပြီးတော့ဟိုဘက်ကတက္ကတိုင်းနဲ့ဟိုဘက်မှာကက်ရက်ကဘာရှိလဲဆိုတော့တို့အဲ့ဒီမှာတို့ရဲ့ဟိုဘက်ကဆွေတွေမျိုးတွေပါပဲအရင်တော့ကဆွေမျိုးတော်ခဲ့ဘူးတဲ့ကောလိယဆိုတာအမျိုးတွေရှိတယ်ကောလိယတိုင်းနော် တက်ကတိုင်းနဲ့ကောလိယတိုင်းဆိုပြီးတော့တိုင်းကြီးနှစ်တိုင်းရှိခဲ့ကြတယ်အဲ့ဒီတိုင်းကြီးနှစ်တိုင်းမှာသူတို့နှစ်ခုရဲ့ဂျားကဟိမဝန္တာတောင်ကြီးကနေစီးဆင်းလာတဲ့အဲ့ဒီမှာရောဟိနီဆိုတဲ့မြစ်ကြီးရှိတယ်အဲ့ဒီရောဟိနီမြစ်ရေတွေကနည်းနည်းခန်းချောက်လာတာခန်းချောက်လာတဲ့အခါကျတော့ရေကသူကလည်းလိုချင်တယ်ကိုကလည်းလိုချင်တယ် လေယာကိုင်းကျွန်းနေစိုက်ပျိုးကြရတာ哦သူကလည်းရေလိုခြင်းကိုကလည်းရေလိုခြင်းတော့အဲ့ဒီမှာတင်တခါတည်းလယ်သမားတွေရေလူကြရာကနေပြီးတော့အချင်းများပြီးတော့ခိုက်ရန်ဖြစ်ပြီးတော့အဲ့ဒီမှာတင်တခါတည်းဆဲကြဆိုကြလက်ညှိုးထိုးပြီးတော့ပိုးစိုးပက်ဆက် ပြောကြတာကပီလို့နေပြည်တော်ဘက်ကဆွေတွေမျိုးတွေကြတော့သူတို့ကအမျိုးအချင်းသူများနဲ့မရောဆက်ခြင်းလို့ကိုအမျိုးကိုပြန်ယူတဲ့အမျိုးဆိုတော့အဲ့ဒါကို တလိษံနဲ့နှိုင်းဟိုဘက်ကအမျိုးကျတော့အနူနဲ့နှိုင်းအဲ့လိုနဲ့တယောက်နဲ့တယောက်ဆဲကြဆိုကြတာအဲ့ဒီကနေပြီးတော့နောက်ဆုံးတော့နှစ်ပြည်တောင်စစ်ခင်းမယ်ဆိုပြီးတော့အဲ့ဒီလိုဖြစ်သွားတဲ့အချိန်မှာမြတ်စွာဘုရားအဲ့ဒီအချိန်မှာဝါတော်မြတ်စွာဘုရားဝါတော်15ဝါလောက်ရပါပြီအဲ့ဒီ15ဝါလောက်ရတဲ့အချိန်မှာမြတ်စွာဘုရားကအဲ့ဒီနှစ်ဖက်စစ်ခင်းမဲ့ မြစ်ရဲ့အလဲကောင်းမှာကောင်းငင်အနေကြွားပြီးတော့ကဲချစ်သားတို့စစ်ပွဲကိုမဖြစ်သေးခင်ငါပြောတာနားထောင်ကြအောင်မင်းတို့ဘာအတွက်အခုစစ်ပွဲอ่ะဖြစ်တာတော့တပည့်တော်တို့ဟာဒီရေဟိုသူတို့ဘက်ကယူရင်လဲတပည့်တော်ဘက်ကလဲတွေပျက်စီးမှာတပည့်တော်ယူရင်လဲသူတို့ကပျက်စီးမှာဗျာအဲ့ဒီအတွက်ဒီရေကိုအကြောင်းပြုပြီးတော့တပည့်တော်တို့စစ်ခင်းကြမလို့ပါ မင်းတို့အသက်ထက်ရေနဲ့ရေနဲ့အသက်နဲ့မင်းတို့ကဘယ်ဟာတန်ဖိုးပိုရှိတော့တကယ်တမ်းကတော့ရေကဘာမှတန်ဖိုးမရှိပါဘူးခင်ဗျာမင်းတို့အသက်တွေတန်ဖိုးမရှိဘူးလားတန်ဖိုးရှိပါတယ်အဲ့ဒီလောက်တန်ဖိုးရှိတဲ့အသက်တွေကိုမင်းတို့ကရေအတွက်တန်ဖိုးမရှိတဲ့ရေအတွက်ဘာလို့မင်းတို့ဖြုံးပြမှာတော့ရသော်ဖေရတန်ဖိုးရှိတဲ့ ခန္ဓာတွေကိုမပြက်စီးပါသေးနဲ့တယောက်နဲ့တယောက်အပြစ်တွေပြောကြတယောက်နဲ့တယောက်လှုပ်ကြတကယ်တမ်းတော့မင်းတို့ဟိုဘက်ဒီဘက်နှစ်ခုလုံးကအကုန်လုံးဆွေမျိုးတွေဟောအရင်တော့ကအောက်ကကမင်းကြီးသားတော်သမီးတော်15ယောက်ဒီကပိလရှင်ရသေးကလက်ညှိုးညွန်ပြလို့အဲ့ဒီကပိလဝတ်ဆိုတဲ့နေပြည်တော်နေရာမှာသူကအဲ့ဒီမှာသူတို့နေထိုင်ခဲ့တာ အဲ့နေထိုင်ခဲ့တော့အခြားမျိုးတွေနဲ့ဆက်မှာဆိုလို့ဆိုပြီးတော့သူတို့မောင်နှမ15ယောက်ကအကြီးဆုံးကိုအမကြီးကိုအမိယာထားပြီးကျန်တဲ့မောင်နှမတွေအချင်းချင်းပြန်ယူပြီးတော့သူတို့အမျိုးကိုဘေးကလူတွေနဲ့မရောရှက်အောင်လို့သူတို့ကနေခဲ့တာအဲ့ဒီလိုနေပြီးတော့သားသမီးတွေမွေးဖွားကြအဲ့ဒီကနေအကြီးဆုံးအမကြီးကလည်းတနေ့ကျတော့နူနာယောဂဆွဲဩဘက်ကတခါမင်းကြီးတယောက်ကလည်းနူနာယောဂဆွဲပြီးသူကလည်းတောထဲမှာလာရင်းနဲ့အဲ့ဒီတွေကတောထဲကတည်တည်စားရင်းနဲ့သူကနူနာယောဂပျောက် ဒီဘက်ကအမာကြီးဆုံးကလည်းလူနာယောဂဖြစ်ပြီးတော်တဲ့လက်ပတ်သွားနေရင်နဲ့ရှက်တော့အဲ့လိုသွားရင်းနဲ့အဲ့ဒီအတိစာတော့ပျောက်သွားပြီတခါသူတို့နှစ်ယောက်ကပြန်ညားပြီသူတို့နှစ်ယောက်ကလည်းသာသမီတွေရအဲ့ဒီဟိုဘက်ကရလာတဲ့သာသမီနဲ့ဒီဘက်ကသူ့ရဲ့ညီကိုမောင်နှမတွေကမွေးလာတဲ့သာသမီတွေတခါပြန်ပြီးတော့ပေးစားကြပေးစားကြပြီးတော့ဟိုဘက်ကဟာကိုတော့အဲ့ဒီမှာစောစောကနူနာဆွဲတဲ့အဲ့ဒီရှင်ပြင်းရဲ့သူတို့ရဲ့အမအကြီးဆုံးနူနာဆွဲတာရဲ့ရတဲ့ သားသမီးမျိုးနွယ်ဘက်ကဟိုဘက်ကကောလိယာတိုင်းပဲဖြစ်တာဒီဘက်ကတက်ကတိုင်းဘက်ကအာကပိလဝဘက်ကကြတော့သောတော်အောက်ကကမင်းကြီးရဲ့အခုပြောတဲ့15ရောက်ထဲကကျန်တဲ့အမျိုးတွေကဒီဘက်မှာသူတို့ကနေတာအဲ့တော့တကယ်တမ်းပြောကြတော့အမှားအကြီးဆုံးနဲ့ဟိုဘက်ကရပြီးတော့နောက်ဆုံးကိုသားသမီးတွေကနေမှပေါက်ဆက်ပြီးတော့ဟိုဘက်ဒီဘက်မွေးတာနှစ်တိုင်းလုံးကပြောတယ်ဆိုပေမဲ့တကယ်တမ်းကတော့အကုန်မင်းတို့ဆွေရင်းမျိုးရင်းကြီးပဲမြတ်စွာဘုရားက မင်းတို့ဆွေတွေမျိုးတွေအကုန်လုံးကတယောက်နဲ့တယောက်အဲ့ဒီဆွေတွေမျိုးတွေကြားမှာရံဖြစ်နေကြလို့မင်းတို့ဘာအကျိုးရှိမှာတော့ကွယ်မြတ်စွာဘုရားကအဲ့တော့အဲ့ဒီလိုအကျိုးမရှိတာတွေမညီမညွတ်လို့ရင်ပျက်စီးခဲ့ဘူးတယ်ဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီမှာငုံနေရဲ့ဇတ်တော်အကြောင်းနော်ငုံနေရဟိုတုန်းကဖះလောင်းအဲ့တုန်းကငုံမင်းဖြစ်နေတာငုံထောင်တဲ့လူကပိုက်နဲ့ငုံနေလာပြီးတော့ထောင်တယ်ထောင်တဲ့ခါကျတော့ ဘုရားလောင်းကပြောတယ်ငုံနေမိကုန်ပြီအဲ့တော့ငါတို့ညီညွတ်ရင်လွတ်တယ်ညီညွတ်ရင်လွတ်တယ်ဆိုတာအဲ့ဒီပိုက်အပေါက်လေးတွေကနေခေါင်းထုတ်ခေါင်းထုတ်ပြီးတပြိုင်နက်တည်းပြန်ပြီးတော့တစ်ပင်ကြီးပေါ်ပြန်ပြေးပြီးတစ်ပင်မော်ချအောက်ကအပေါက်လေးတွေလွတ်တဲ့နေရာကနေမှထွက်အဲ့ဒါဆိုရင်တော့ငါတို့လွတ်နိုင်တယ်အဲ့လိုမှမဟုတ်ရင်မလွတ်နိုင်ဘူးဆိုပြီးတော့အဲ့ဒီမှာတခါတည်းငုံတွေကဖះလုံးပြောတဲ့အတိုင်းကိုပဲလှုပ်တာတခါတော့ဝုန်းဆိုတပြိုင်တည်းထထပြန်တော့ အဲ့ဒီမှာတခါတည်းထောင်ထားတဲ့ပိုက်ကွန်လွတ်ထွက်သွားပြီးတော့သူတို့ကတစ်ပင်ကြီးအပေါ်မှာကျမအဲ့မှာရချလိုက်တော့တစ်ပင်အောက်ထဲကနေပြီးတော့အပေါက်ကနေထွက်သွားတော့လွတ်သွားရောဟိုကမုံဆိုးကသွားပြီဒီကောင်ကြီးအကြံပိုင်လိုက်တာအဲ့တော့နောက်ထပ်တစ်ခါလှုပ်လဲဒီတိုင်းပဲအဲ့တော့သူမိမပြောတယ်ရှင်တော်လဲသွားပြီလှုပ်လဲဘာမှလည်းမရပါလားအေးဟုတ်တယ်အဲ့တော့ငါမှတော့မရဘူးအခက်ခဲတွေတော့ဖြစ်နေအဲ့ဒါဆိုဘယ်လိုလုပ်မှာတော့ အော်သူတို့မညီညွတ်တဲ့နေ့ကတော့ငါတေချာပေါ့ငါစားရမှာပဲဆိုတော့နောက်တစ်ခါကျတော့ငုံနေရအာသူကြောင့်ငါကြောင့်ဟိုလိုဒီလိုနဲ့ဖြစ်ပြီးတော့နောက်ဆုံးတော့ပြိုင်သူမယုံမဲနဲ့သူကတစ်မျိုးငါတစ်မျိုးလောက်တော့နောက်ဆုံးတော့မုံဆိုးလက်ထက်အကုန်သေးကုန်တယ်တဲ့အဲ့ဒီတုန်းကလည်းမညီမညွတ်လို့အဲ့ဒါမျိုးသေးခြင်းတရားတွေဖြစ်ခဲ့ရဘူးတဲ့ကွရသော်ဗျာနော် နောက်ပြီးတော့ဒီအေကြို့ပင်ဆောင်နတ်နဲ့ဝန်ပလွေနဲ့ဝန်ပလွေနဲ့အဲ့ဒီပုံမြင်လဲမြတ်စွာဘုရားဟောတယ် အဲ့မှာကျောပင်သောနတ်နဲ့ဝန်ပလွေနဲ့ကမတက်ဖြစ်ကြတာမတက်ဖြစ်ကြတဲ့အခါကျတော့လက်ခုပ်သမားတွေလာတော့ဝန်ပလွေကကျောပင်သောနတ်ကိုပြောလိုက်တယ်အဲဝန်ပလွေကလက်သမားတွေဘာလို့လာတာတော့လို့မေးတော့အာလက်ဘရောင်းလိုချင်လို့ပေါ့လာပြီးတော့အဲ့ဒါခုတ်တာဆိုတော့အာမင်းလက်ဘရောင်းဆိုတာကတော့အကောင်းဆုံးကတော့အဲ့ကျောပင်ပဲအဲ့ဒီအပင်ဟာအကောင်းဆုံးဆိုတော့အဲ့ဒီမှာနေသူတို့ကလည်းအဲ့ဒီကြုတ်ပြီးညခုတ်လှဲလှဲဘရောင်လှုပ်လှုပ်တော့ဟိုကနတ်ကလည်းအောင်းမာဒီကောင်ငါ့ကိုနေစရာမရှိအောင်လှုပ်တာ မင်းတွေ့ကြသေးတာပေါ့ကွာဆိုပြီးတော့ तू ကတခါတည်းလူအောင်ဆောင်ပြီးတော့မင်းတို့လှဲဘရောင်းနေလောက်တာတော့ဟုတ်ပါပြီလှဲအိမ်နေလောက်ကြလှဲဘရောင်းနေလောက်ကြဒီအသားတွေနဲ့လောက်တာအဲ့ဒီပေါ်မှာမင်းခြိဖို့တုတ်ဖို့အဲ့ဒီမှာအရေးတွေတွေဘာတွေမင်းတို့မလိုဘူးလားလိုတာပေါ့အာလိုလို့ရှိရင်အဲ့မင်းဝက်ဝွန်ရဲ့အရေးဟာအခိုင်ဆုံးပဲကွာဆိုပြောတော့တခါတည်းဟိုကလူတွေဝက်ဝွန်ထတတ်တတ်တော့ဝက်ဝွန်လဲတေရဟိုကလဲ အဲကျော့ပင်ကလည်းသူ့မှာနေရမရှိကျော့ပင်ဆောင်တဲ့ကလည်းအဲ့ဒီလိုနဲ့ဘဝတွေပြည့်ဖူးတယ်တဲ့နောက်တစ်ခုမြတ်စွာဘုရားဗာထပြောလဲဆိုတော့အင်အားငါအင်အားကြီးတယ်သူကအင်အားသေးတယ်ဆိုပြီးတော့လည်းမလုံနဲ့တဲ့အင်အားသေးတဲ့နှာပြည်စုံငှက်ငယ်လေးဟာအင်အားကြီးမားတဲ့ဆင်မြောင်ကြီးကိုဟိုတုန်းကတတ်ဖူးတယ်တဲ့အဲ့ဒီတုန်းကဘုရားလောင်းတော့ဆင်မင်းဖြစ်တဲ့အချိန်မှာနှာပြည်စုံငှက်လေးကသူ့အတိုက်လေးဆင်နေလာတဲ့လမ်းမှာကလေးလေးတွေမွေးထားလို့ဆင်ကြီးကို အဲ့ဒါသူ့ကိုမတတ်ပါနဲ့မနှင်းပါနဲ့မနှင်းပါနဲ့လှုပ်ပေးပါအောင်ဆိုတော့ဖះလောင်းစင်မင်းကအဲ့ဒီမှာတင်တခါတဲ့ရှေ့ကနေမှသူ့အတိုက်လေးပေါ်မှာမတ်တရပြီးကာပေးကြံတဲ့စင်တွေကဘေးကရွှေ့သွားကြတယ်တဲ့ဒါပေမဲ့နောက်ဆုံးစင်တကောင်ကတော့ငါပြောလည်းမရဘူးအဲ့ဒီကောင်ကတော့နေ့ကနေကြည်တာထိမ့်ပေတော့ဆိုပြီးမှားထားခဲ့တာနောက်စင်လာတဲ့အခါကျတော့ तू ကတောင်းမှန်တယ်တောင်းမှန်တော့ဟိုကမရဘူးအဲ့တော့နေ့ကနေစကြတယ်ဖယ်ရင်ဖယ်ပါလားငါသွားတယ်လားမရဘူးဆိုပြီးတော့အဲ့ဒီမှာတင်တခါတည်းနင်းသက်ပြစ်လိုက်တော့ အဲ့ဒီနှာပြေတော့ငှက်ငယ်လေးကတခါတည်းစိတ်တူသွားပြီးတော့ကဲနင်ကအင်အားကြီးလို့ငါ့ကိုလှုပ်ရင်ငါလည်းနင့်ကိုအဲ့ဒီတော့တတ်နိုင်အောင်လှုပ်မယ်ဆိုပြီးတော့ဘာနဲ့သွားပေါင်းလဲဆိုတော့ကြီးကန်းနဲ့သွားပေါင်းတာကြီးကန်းနဲ့သွားပေါင်းပြီးတော့အဲ့ဒီမှာမျက်လုံးကိုထိုးဖောက်ခိုင်းတယ်ဆင်ကြီးမျက်လုံးထိုးဖောက်မျက်လုံးတွေကန်းတဲ့အခါကျတော့မှအဲ့ဒီမှာရင်ကောင်တွေကလာပြီးတော့ရင်ဥဥဥပြီးတော့အဲ့ဒီမှာပိုးလောက်တွေကြအဲ့တော့ဟိုဘက်က ဖောက်အော်တန်ကြားတော့ရေရှိမှထင်ပြီးတော့အဲ့ဒါမမြင်မကန်းနဲ့သွားလဲသွားလိုက်ရောအဲ့ဒီမှာတင်တောင်းအောက်လိမ့်ကြပြီးတော့ဆင်းကြီးဟာတေသွားတယ်တဲ့ဒါကြောင့်မို့ကိုကအင်အားကြီးတယ်ဆိုပြီးတော့လဲသူတို့ကအင်အားငယ်တဲ့ပုံကိုယ်တွေကိုသွားပြီးတော့မလောက်ရဘူးတဲ့သူတို့လဲသူဟာနဲ့သူဟိုနိုင်တဲ့အတုံတွေအလှဲ့တွေဆိုတာရှိတယ်ဆိုပြီးတော့မြတ်စွာဘုရားအဲ့ဒီမှာတုတ်တန်တွေဟောပြီးတော့သူတို့ကိုရံပြေငိမ့်ချောင်းမင်းတို့ တယောက်နဲ့တယောက်မလောက်ကြတော့နဲ့ဒီဒေါသတွေကိုဖယ်ကြတော့ရှားကြတော့ဒီဒေါသတွေကြောင့်တေကြရကြဲကြရတာတဝဲဖြစ်ရမရတဝဲဖြစ်ရလောကကြီးဒုက္ခဖြစ်နေကြတာဒီဒုက္ခတွေဖြစ်ရတာဒီဒေါသတွေကြောင့်လို့အကြောင်းပြပြီးမြတ်စွာဘုရားတရားဟောပြီးတော့အဲ့ဒီမှာခြေချွတ်လိုက်တော့အဲ့ဒီမှာနေဟိုဘက်ဒီဘက်လက်နဲ့တွေချပြီးမြတ်စွာဘုရားလည်းအဲ့ဒီမှာအလဲကောင်းမှသူကရေရတိတ်ခမ်းနေတာဟိုတဲတောင်မြင်က ထွန်းနေတော့အဲ့ဒီသဲတော်မြတ်မြတ်စွာဘုရားဆင်းလာတော့ဟိုဘက်ဒီဘက်မြတ်စွာဘုရားအဆုံးမတယ်ငါတို့ရဲ့အကြီးအမှုဗုဒ္ဓဘုရားဆိုတာငါတို့ရဲ့ဆရာသခင်တလောကလုံးကိုဥခိုက်ရတဲ့ပုံကိုယ်တူကြီးမြတ်စွာဘုရားထံမှာအဲ့ဒါရိုးရိုးသေးသေးပဲအဆုံးမနာယူကြပါတော့မယ်ဆိုပြီးတော့အဆုံးမတွေနာယူပြီးတော့သူတို့အဲ့လိုနေကြတဲ့အချိန်မှာမြတ်စွာဘုရားတရားတော်ကိုနှစ်သက်ပြီးတော့ကဲတို့ဘုရားရဲ့ ဆွေတွေမျိုးတွေဖြစ်သည့်အတွက်ကဲအဲ့တော့ဟိုဘက်က250ဒီဘက်က250အဲ့ဒီ250ဒီကိုမြတ်စွာဘုရားထံမှာယဟန်ပြုကြသို့ဆိုပြီးတော့အဲ့ဒီမှာယဟန်ပြုကြတာယဟန်ပြုကြတဲ့အခါကျတော့အဲ့ဒီမှာမြတ်စွာဘုရားထံမှာယဟန်ပြုပြီးတော့မြတ်စွာဘုရားခေါ်သွားတာအဲ့ဒီနာဟိမောတာတောင်မဲ့ခေါ်သွားပြီးတော့အဲ့ဒီမှာမြတ်စွာဘုရားတရားပေးတာဘလို့မှ ပေးလို့မရဘူး ဘူးတဲ့ဘာလို့လဲဆိုတော့ဝတ်လာတဲ့ယဟန်တွေကအိမ်ကမိသားစုတွေပဲသတိရနေကြတာမြတ်စွာဘုရားတရားလည်းဟောလို့ကမရအဲ့ဒါနဲ့မြတ်စွာဘုရားအဲဒီပုံစံဆိုရင်တော့မရဘူးနောက်ကမိသားစုတွေဒီပြန်ပြီးတော့အဲဆွဲလန်းပြီးတန်ရောစဉ်တွေဖြစ်နေကြပြီဆိုတော့သူတို့စိတ်ပြေရပြေချောင်းဖြစ်အောင်တော့ငါတဏှာပြမှာပဲဆိုပြီးတော့အဲ့ဒီမှာမင်းတို့ဟောဟိမွန်တာတောင်ကကုဏလာဆိုတဲ့ရေအိုင်နီမင်းတို့ကြားဘူးလား ကြားတော့ကြားဘူးတယ်ဖေအထွေတော့မရောက်ဘူးအဝေးကြီးမှုအဲ့ဒီကံကြီးမင်းတို့ကြည်ကျင်မူလားကွာအကြည်ကျင်တာပေါ့ဖေကဲကြည်ကျင်လားကွာလို့ပြောဆိုဖေတကောတော်နဲ့အဲ့ဒီမှာနဲ့တခါတည်းအဲ့ဒီနေရာကြီးခေါ်ချသွားတာတကောတော်နဲ့ခေါ်လဲခေါ်သွားရောအဲ့ဒီမှာတင်တခါတည်းသူတို့ကအဲ့ဒီကံကြီးကြည်ပြီးตายရတာဝောရေကံကြီးတွေနဲ့ပန်းနေနဲ့ဥယျင်နေနဲ့ လှပလိုက်တာတောရိပ်တောင်ရိပ်တွေနဲ့ကြည်နိုးပြီးနေတော့မိသားစုတွေသတိရတဲ့စိတ်ကပျောက်သွားတာအဲ့ဒီသတိရတဲ့စိတ်ပျောက်သွားတော့မှမြတ်စွာဘုရားကကိလေသာ ကာမဂုဏ်အာယုန်တွေရဲ့အပြစ်တွေအဲ့ဓာတွေကိုမြတ်စွာဘုရားတရားဟောပြီးတော့သူတို့ကိုတရားအားထုတ်ခိုင်းတာအဲ့ဒီမှာပထမသောတာပတ္တိမက်ဖို့ကိုတည်ကြတယ်အဲ့ဒီယဟန်တော်တွေဟာသောတာပတ္တိမက်ဖို့တည်တဲ့အခါကျတော့ မြတ်စွာဘုရားမဟာုံတော်ဘက်မှာပြန်လာပြီးတော့အဲ့မှာယဟန်တော်တွေကိုဆက်ပြီးတော့တရားကျင့်ခိုင်းတာယဟန်တော်တွေကလည်းတခါတည်းပါရမီထူးတဲ့ပုံကိုယ်တွေကိုတပါးပြီးတပါးတရားတွေအားထုတ်လိုက်ကြအားထုတ်လိုက်ကြနဲ့အဲ့ဒီမှာနေယဟန်တော်တွေအကုန်လုံးယဟန်တာအကုန်ဖြစ်တာအဲ့တော့ယဟန်တာတွေအကုန်ဖြစ်တဲ့နေ့ကျတော့အဲ့ဒီမှာအခုပြောတယ်နေုံလားပြည့်နေကြီးဖြစ်သွားပြီ အားလုံးကလည်းအကုန်လုံးယဟန်တာတွေဖြစ်သွားပြီ အကုန်လုံးမြတ်စွာဘုရားထာမှာတရားတွေအထုတ်ပြီးတော့ဒီယဟန်တော်တွေဟာဘယ်ရန်သူကမှသူတို့ကိုမအောင်နိုင်တော့ဘူးကိလေသာရန်ဆွဲမှန်သမျှအကုန်လုံးအောင်မြင်တဲ့ယဟန်တာကြီးဖြစ်ကုန်ပြီအဲ့ဒီလိုဖြစ်ကုန်တဲ့အခါကျတော့မှ တခါတည်းအဲ့ဒီမှာရင် အခုစัจ java လာတိုက်တသောကနတ်မြမာတွေကမြတ်စွာဘုရားဝလဲသွားဖူးမြောကြမယ်တခါတည်း ယဟန်တော်900အသစ်ဆက်ဆက်ဖြစ်တဲ့ယဟန်တာမထေမြတ်တွေကိလေသာအာသဝကုန်ခန်းနေတဲ့ယဟန်တာအရှင်မြတ်တွေကိုလည်းငါတို့သွားပြီးတော့ဖူးမြော်မယ်ဆိုပြီးတော့တခါတည်းအဲ့ဒီမှာယဟန်တော်တွေကိုဖူးမြော်ဖို့အကုန်ရောက်လာကြတာရသော်ဘုရားနဲ့ယဟန်တော်တွေကိုဖုံးမြော်ဖို့ရောက်လာကြတဲ့ပရိသတ်ကြီးဟာညာလွန်အားကြီးတာအဖျားတစ်ထောက်စာလောက်တစ်ထောက်စာလောက်ကို တကောအိဋ္ဌိပတ်နဲ့ဖန်ဆင်းပြီးတော့ 10ဦး15ဦးဦး20ဦး40အဲ့ဒါမျိုးထိအဖျားတစ်ထောက်စာကိုနေနိုင်အောင်ထိကိုတကိုးတော်နဲ့ဖန်ဆင်းပြီးနေရပါတယ်နော်တကိုးတော်နဲ့ဖန်ဆင်းပြီးနေရပါတယ်ဒါကြောင့်မို့ဦးဇင်းတို့ဟောအရင်တီဟိုခေတ်မှာရဟန်းတော်တစ်ပါးကိုနတ်သမီးတယောက်ကရှ िख ိုးတဲ့အခါကျအသင်နတ်သမီးတဲ့မြတ်စွာဘုရားမှီလားတဲ့မှီပါတယ်ဘုရားတဲ့မြတ်စွာဘုရားမဟာသမယသုတ်တော်ကြီးဟောတော့ငါရော နာလိုက်ရသလား နာရပါတယ်ဖရာတဲ့တပည့်တော်တို့အဲ့ဒီနာတဲ့ကြီးဟောဒီသမုဒ္ဒရာအစွန်ဖျားသွားနာရတယ်ဖရာနတ်ပရိသတ်ကြီးတွေဟာများလွန်းလို့သမုဒ္ဒရာအစွန်ဖျားနေကို နာရတယ်ဖရာတဲ့ဆိုတော့အဲ့ဒါဆိုရင်အဲ့ဒီတရားနာတော့ကအသင်နာသမီးဘယ်တရားထုတွေမြန်ရလိုက်လဲတဲ့သောတာပန်သဂရာကံအနာကံဖြစ်ပြီလားလို့မေးလိုက်တော့နတ်သမီးကဘာပြောလဲအရှင်ဖျားလဲတဲ့မမေးသင့်တာကိုအရှင်ဖျားမေးနေတာပဲဟိုကနတ်သမီးကမဖြေဘူး အဲ့ဒါမမေးသင့်တာကိုအရှင်ဘုရားမေးနေတာပဲတဲ့ဆိုပြီးတော့နတ်သမီးကဘာမှမပြောတော့ပဲနဲ့ဒီတိုင်းနေတော့ယဟန်တော်ကလည်းသိတယ်အော်သူတို့ဒီစကားကိုသူတို့မပြောကြဘူးအဲ့ဒီတော့ကသမုဒ္ဒရာရဲ့အစွန်ဖျားနေမှာတပည့်တော်သွားနာရတယ်ဖျားတဲ့နတ်ပရိသတ်တွေများလွန်းလို့အဲ့ဒီလောက်များပြားတဲ့နတ်ပရိသတ်ကြီးဦးဇင်းတော်တရားတော်မတွေအဲ့ဒီမှာမြတ်စွာဘုရားတရားဟောပြီးတော့ သူတို့ကိုပေးတော့မယ်ဆိုတော့နတ်တွေရဲ့စိတ်ကဘာဘလို့ထင်လဲဆိုတော့ငါတို့ရတာတဲ့မြတ်စွာဘုရားကိုငါတို့ရတာလာပြီးဖူးရတာမြတ်စွာဘုရားကလည်းငါတို့လည်းတွေ့လဲတွေ့မှာမဟုတ်ငါတို့လည်းသိလဲသိမှာမဟုတ်ပါဘူးဘာလို့လဲဆိုတော့ဒီလောက်နတ်ပရိသတ်ကြီးများတဲ့ဟာကြီးကိုငါတို့ဘလို့လောက်ဘုရားသိမှာလဲလို့သူတို့အဲ့လိုစိတ်လဲဖြစ်လဲဖြစ်လိုက်ရောအဲ့ဒီမှာနေမြတ်စွာဘုရားကဘာလုပ်လဲဆိုတော့ တခါတည်းအဲ့ဒီနတ်တွေရဲ့နာမည်တွေနာမည်တွေကိုခေါ်ခေါ်ပြီးတော့မြတ်စွာဘုရားဟောတာနော်အခုတောင်ရကမြမကြီးအရှိရကမြမကြီးတွေလာနေတယ်အဲ့ဒီအချိန်မှာ ကြံနာကဖလတ်သမဘတ်တို့ဇံတို့ဝင်စားနေကြတဲ့နတ်မြမကလွှဲရင် ကြံတဲ့နတ်တွေအကုန်လာတာနောက်ဆုံးမာနပါတော့အကုန်ပါတယ်ခါတိုင်းဆိုရင်မာနလာရင်တခါတည်းအဲအယူအယူကြောက်တယ်လို့ကြောက်တာဒီတခါကျဘယ်သူမှမကြောက်တော့ဘူးတဲ့ မာနနဲ့သူအသင်းပင်းနေတော့မှဝင်ချလာပြီးတော့တောက်ချက်လည်းဘလို့မှနှောက်ချက်လို့မရဘူးဘယ်သူမှမကြောက်တော့မြတ်စွာဘုရားကိုတရားကိုနာတာခါတိုင်းဆိုလို့ရှိရင်ခုပြောသလိုပဲမြတ်စွာဘုရားဗောဓိပင်နဲ့ရွှေပလင်မှာတပ်ပညုဒရွှေညာတော်ရာဂနာနီတခါတဲ့တရားမင်းနဲ့ဗြဟ္မာမင်းတွေမြတ်စွာဘုရားလာပူဇော်နေတဲ့အခါကျတော့မာနကစစ်တီတွေနဲ့လာပြီးတိုက်ခိုက်အကုန်လုံးဖေးဝေးရရှောင်ပေးရဘာလို့လဲဆိုတော့ဟိုသူနဲ့တူရံမဖြစ်ရှင်လို့လေဥမာဗြဟ္မာကြီးတွေဆိုတကောကြီးတာပဲ တကယ်မြမာကြီးတွေဆိုရင်လက်ညှိုးတစ်ချောင်းလက်ညှိုးတစ်ချောင်းထောင် ပြီးတော့မီးလင်းတယ်ဆိုစက်ကြဝဠာတစ်ထောင်စက်ကြဝဠာတစ်ပေါင်းထီကိုအလင်းကိုပေးနိုင်တဲ့မြမာကြီးတွေရှိတာပဲဒါပေမဲ့မာနနဲ့တူရံမဖြစ်ချင်လို့အဲ့ဒါကြောင့်မို့သူတို့ကအဲ့လိုဆိုတော့အခုလည်းပဲ तू ကလာပြီးနှောက်ရက်တာအခုကျတော့မရဘူးဘယ်သူမှမကြောက်ဘူးအဲ့ဒီမှာမြတ်စွာဘုရားကဒီကပိလဝတ်နေပြည်တော်မှာရှိနေတဲ့ဘယ်နှကြီးနဲ့အဲ့ဒီအပေါင်းဖော်တွေကဘယ်လောက်ရှိတယ်နော်ဟောရာဇဂိုဂိသကုတ်တော်မှနေတဲ့နတ် ဟေမာဝတတို့တာတာဂီရီတို့အရှက်ကျွန်းနောက်ကျွန်းတောင်ကျွန်းမြောက်ကျွန်းဆိုတဲ့ကျွန်းကြီးလေးချိုးမှာနေကြတဲ့နတ်မြမာတွေပြိတ္တတွေနော်နတ်ပြည်6ထပ်မြမာ20အဲ့ဒီမှာရှိနေတဲ့နတ်မြမာတွေတဲ့အဲ့ဒီနတ်မြမာတွေကို အကုန်လုံးကိုခေါ်ခေါ်ခေါ်ခေါ်ပြီးတော့မြတ်စွာဘုရားကအဲ့ဒီမှာတရားဟောတာအဲ့ဒီမှာဟိုပထမဆုံးနာမည်ကိုအရင်ခေါ်တာပေါ့အဲ့ဒါကိုဦးဇင်းတို့လူတွေအခုတော်တော်များများ ရွတ်နေကြတယ်မဟာသမယသုတ်ဆိုပြီးတော့ရွတ်တာအဲ့ဒါကပထမသုတ်ကအဲ့ဒီသုတ်တော့ဘာလဲဆိုတော့အဲ့ဒါကမြတ်စွာဘုရားကနတ်မြမာတွေရဲ့နာမည်ခေါ်တာအဲ့ဒီပထမဆုံးသုတ်တော်ကအဲ့ဒါကိုမဟာသမယသုတ်လို့ခေါ်တယ်တော်တော်များများအဲ့သုတ်တော်ကိုပဲရွတ်ကြဖတ်ကြတယ်အဲ့ဒါကမြတ်စွာဘုရားကနတ်တွေရဲ့နာမည်ခေါ်တာဒါကြောင့်မို့အဲ့ဒီသုတ်တော်ကို နာယူကြတဲ့ကြည်ညိုကြတယ်ပွားများကြတယ်ဆိုရင်နတ်တွေကအယမ်းချစ်ခင်တယ် ကြောင့်မို့မိမိမှာအိမ်အခက်ခဲဖြစ်တဲ့အခါတို့နောက်ပြီးတော့အခုဦးဇင်းတို့ဒကာဒကမတွေဒီမှာအိမ်တွေဝယ်ကြတယ်အိမ်သစ်တွေအေရာသစ်တွေလောက်ကြတဲ့အခါတို့ဆိုဖြစ်နိုင်လို့ရှိရင်အဲ့မဟာသမယတုတ်တော်ကိုအိမ်မှာရွတ်ဖတ်ပေးရနော်ကိုကကိုစာအုပ်ယူပြီးတော့မဟာသမယတုတ်ရွတ်ဖတ်ထားတဲ့အတန်ထွက်မရရင်လည်းဆရာတော်ဘုရားကြီးတွေရွတ်ဖတ်ထားတဲ့ဟာလေးတွေကိုအဲ့ဒါလေးတွေကိုနားထောင်နားထောင်ပြီးတော့မှအဲ့ဒီမှာတွင် မဟာသမယတုတ်တော်ရွတ်ဖတ်လိုက်တယ်ဆိုရင်အဲ့ဒီနတ်တွေကဟောအဝဲကြီးကနေလာပြီးနာကြတယ်နော်ဒါကြောင့်မို့ဖျားတဲတယ်ကြောင်းဆောင်မယ်အဲ့ဒီဟာတွေလှုပ်ချင်တဲ့ပုံကိုယ်တွေအခက်အခဲတွေဖြစ်တယ်အဆောက်အဦအခက်အခဲနော်ဖျားတဲတဲ့အခက်အခဲတစုံတရာတွေရှိနေတယ်ဆိုရင်ရှေ့ကသူတော်စင်တွေကအဲ့ဒါမဟာသမယတုတ်ကိုရွတ်ဖတ်ကြဆရာတော်ဖျားကြီးတွေကမဟာသမယတုတ်များများရွတ်ပေးဆိုဘိုးတော်က ဆရာတော်ကြီးတပါးဆိုဖျားတယ်တာဖျားတယ်တာမအောင်မြင်မှုအခက်အခဲတွေဖြစ်ငွေကြေးတွေအခက်အခဲဖြစ်တော့ဒီနေ့ကျတော့လူတယောက်ကနေကင်းနေပူပူကြီးနဲ့အနောက်ကနေပြီးတော့ရှောက်လာတယ်ဆရာတော်ကလည်းဖျားလေးရှိမှမတ်တက်လေးရပြီးနေတော့အရှင်ဖျားတဲ့ဖျားတယ်တဲ့အတွက်အရှင်ဖျားမှာစိတ်အနှောင့်အယှက်တွေဖြစ်နေရတယ်တဲ့အရှင်ဖျားမှာငွေကြေးနဲ့အခက်အခဲအဲ့တော့အရှင်ဖျား မဟာသမယသုတ်တံကိုတနေ့၃ချိန်လောက်ရွတ်ဖတ်ပူဇော်ပေးပါဗျာတဲ့သူ့အလိုလိုအလိုဖြစ်လာပါလိမ့်မယ်လို့ပြောတာအဲ့ဒါကြောင့်မို့အဲ့ဒီမဟာသမယသုတ်ဆိုတာအဲ့ဒီသုတ်တော်ကိုရွတ်ဖတ်ပြီးတော့ပူဇော်နေကြမယ်ဆိုရင်အဲ့ဒါနတ်မြမာတွေရဲ့ချစ်ခင်ခြင်းကိုခံယူရတယ်။ဘာကြောင့်လဲဆိုတော့ဒီယဟန္တာဖြစ်တဲ့နတ်တွေတောင်ဂရေသိမ့်တဲ့ချီရှိတာရိုးရိုးသောတာပန်တဂရာကံအနာကံနတ်ဆိုတာကရေတွက်လို့မရဘူး အဲ့ဒီမဟာသမယသုတ်တော်ကြီးဟောတဲ့အချိန်တုန်းကနော်ကျွတ်တန်းဝင်သွားတဲ့နတ်မြမာတွေဒါကြောင့်မို့တချို့တလေလူတွေကပြောတယ်မလေးနတ်ပြည်ရောက်သွားရင်ဇိန်ခန်းနေမှာပေါ့ဇိန်ခန်းနေမှာပြောမနေတော့ဟိုမှာဘုရားသာသနာတွင်မှာအရင်တော့ကဘုရားသာသနာမပွင့်တဲ့အချိန်ဆိုရင်တော့ဇိန်ခံပြီးတည်ပြီးအောက်ပြန်ဆင်းမှာပေါ့အခုကျတော့ဘုရားသာသနာတွင်မှာကကျွတ်သွားတဲ့နတ်တွေကတခါတည်းသောတာပန်တဂရာဂံနေအနာဂံနေကလက်ညှိုးထိုးမလွယ်ဖြစ်နေပြီလေဟိုမှာစัจ java လာတိုက်တဲ့တောင်းကလာတဲ့ နတ်မြမာတွေဆိုတာအခုပြောသလိုပဲအမတန်မှများပြားတာအဲ့များပြားတဲ့နတ်တွေသောတာပန်တွေကလည်းအများကြီးသဂရာဂန်တွေကလည်းအများကြီးအနာဂန်တွေကလည်းအများကြီးတချို့တည်းလေလူဘဝတုန်းကဒီလိုပါပဲလူဘဝတုန်းကဒီမှာဘာမှဖះလို့တရားလို့မလုပ်ဖဲနဲ့ပြောလိုက်ပါလိုက်စားလိုက်တောက်လိုက်နဲ့အဲတည်သွားတဲ့ပုံကတော့ကံကောင်းလို့နတ်ပြည်ရောက်လေသူကတော့လုံးမပေါ်ဘူးသူကဘာကြောင့်လဲဆိုတော့လူဘဝတုန်းကမှမလုပ်ခဲ့တာဝို့ နတ်ဖြစ်တယ်ဆိုတာလည်းအခုပြောသလိုဒါနာကောင်းမှုလေးနဲ့လည်းဖြစ်တာပဲလေဟုတ်တယ်မို့လားပန်းလေးတစ်ဝက်လှူတာဆွန်းလေးတစ်စုံကတ်တာနဲ့လည်းဒီအာယုံကိုပြုတ်ပြီးတော့ဒါသေသွားလို့ရှိရင်လည်းနတ်ပြည်ဆိုတာဖြစ်တာဝို့ဖြစ်တယ်ဆိုတော့ဒါပေမဲ့အခုပြောသလိုလူဘဝတုန်းကမှတရားမလုပ်ခဲ့တဲ့ပုဂ္ဂိုလ်ကနတ်ဖြစ်တော့လေသူကတော့မလုပ်ချင်ပါဘူးသူတို့ကပိုရောက်တော့လေမလုပ်ဖြစ်ပါဘူးဘာလို့လှုပ်ချင်စိတ်မှမရှိတာဘူးရောက်မို့တရားအလုပ်လှုပ်တယ်လှုပ်တယ်ဆိုတာစွန်းလုံးဆရာတော်ဘုရားကြီးကဥနုကိုပြောတယ်မောင်နုတဲ့ မင်းဝက်သားစားဖို့သလားစားဖို့ပါတယ်ဖေဟာတဲ့ဝက်သားထပ်မစားကျင်ဘူးလားတဲ့စားကျင်ပါတယ်ဖေဟာတဲ့ဘာဖြစ်လို့လဲမင်းစားဘူးလို့ဘောကွာကဲမင်းခွေးသားရောစားဘူးလားတဲ့ဒီတော့ခွေးသားတော့မစားဘူးဖေဟာတဲ့နောက်ထပ်စားကျင်တယ်ရှိလားဒါဖြစ်တော့ရှိဘူးဖေဟာတဲ့ဘယ်ရှိမှလဲမင်းစားမှမစားဘူးတာဟုတ်တဲ့နော်အခုလည်းပဲတရားလို့ဆိုတာကဒီတိုင်းပဲတဲ့ တချို့တလေဆိုဩဘလောက်တိုက်တွန်းတိုက်တွန်းတခါတည်းခေါင်းဟိုဘက်လှည့်နေတာပဲလောက်ကိုမလောက်ချင်တာအဲ့ဒါဘာလဲဆိုတာကတရားလို့ဆိုတာပါရမီလိုတယ်အတိတ်ကပါရမီရတရားတွေနာခဲ့တရားတွေကျင့်ခဲ့တရားတွေအားထုတ်ခဲ့တဲ့အဟုန်ရှိမှဒီဘဝမှာကြောသူကအဲ့လိုလှုပ်ချင်တာအတိတ်ကမရှိရင်လည်းဒီဘဝမလှုပ်ချင်ဘူးဒါကြောင့်မို့လူပြည်နဲ့နတ်ပြည်သွားသူကသူကြွတ်သွားမယ်တော့မထင်နဲ့လူပြည်မှာဘာမှမလှုပ်ဖဲနဲ့ကံကောင်းလို့နတ်ပြည်ရောက်သွားလဲဟိုကြတော့လှုပ်ဖြစ်မှာမဟုတ်ဘူးဘာလို့လဲဆိုတော့ ဝါသနာမှမပါတာကိုအခုကျတော့နတ်ပြမာတယ်တဲ့မြတ်စွာဘုရားလည်းအကုန်လုံးတခါတည်းဟိမဝန္တနမင်းကြီးနဲ့တာတာဂိရိနမင်းကြီးတတရထနမင်းဝိတုလကနမင်းဝိတုပကနမင်းဩတရားမင်းတွေဗြဟ္မာမင်းတွေနော်တနင်္ဂုမာရဗြဟ္မာမင်းကြီးတို့တခါတော့မဟာဗြဟ္မာကြီးတွေတို့အဲ့လိုပုံကိုကြီးတွေအကုန်လာတာဒီပွဲကြီးอ่ะเนาะဒါကြောင့်မို့မဟာသမယတဲ့เนาะအဲ့ဒါမျိုးမဟာသမယဖြစ်တဲ့ဟာကလည်း ဒါကကုတံဖះလက်ထက်မှာလဲဖះသက်တော်တစ်လျှောက်လုံးမှာတစ်ကြိမ်ပဲပေါ်တယ်တဲ့ဒါမျိုးကကောနာကုံဖះလက်ထက်မှာလဲတစ်ကြိမ်ကတ္တဗဖះရှင်ကိုရောမြတ်ကြီးလက်ထက်မှာတစ်ကြိမ်ဥစဉ်တော်ဂေါရမဖះရှင်ကိုရောမြတ်ကြီးလက်ထက်မှာတစ်ကြိမ်တဲ့အဲ့ဒါမျိုးဖះရှင်တဆူတဆူပေါ်မှပဲတစ်ကြိမ်တစ်ကြိမ်ပေါ်တဲ့အစီဝေးကြီးအဲ့ဒီအစီဝေးကြီးမှာလာတဲ့နတ်တွေကို မြတ်စွာဘုရားနာမည်တွေခေါ်ခေါ်ခေါ်ခေါ်ပြီးပြောလိုက်တော့တခါတည်းယာရုကြီးတဲ့ပုဂ္ဂိုလ်ကကိုယ်နာမည်ခေါ်ရင်အောက်ကလူကတခါတည်းဝမ်းသာကြည်နုနှစ်သက်နေသလိုပဲတခါတည်းဩဗုဒ္ဓဘုရားရှင်ကိုရောမြတ်ကြီးကငါတို့ရဲ့နာမည်ကိုသိတယ်ဩငါတို့ကိုခေါ်နေပြီဩငါတို့ကိုပြောနေပြီတယောက်ချင်းစီတော့ဘယ်ပြောနိုင်မလဲသူ့အုပ်စုနဲ့သူ့အုပ်စုနဲ့ခေါ်ပြောတာပေါ့အဲ့လိုသူ့အုပ်စုနဲ့သူ့အုပ်စုနဲ့ခေါ်ပြီးတော့ကဲဟေမဝတ္တနမင်းကြီးနဲ့အပေါင်းဖော်ဘလောက်တော့ဒီမှာပါတယ် နော်အဲတာတာဂီရီနမင်းကြီးနဲ့အပေါင်းဘောဘလောက်ဒတရထနမင်းနဲ့ဘလောက်တနေကုမာရဗြမမင်းကြီးနဲ့ဘလောက်ဆိုပြီးတော့အဲ့ဒီလိုတွေတခါတဲ့ပြောပြီးဗြမမင်းကြီးတွေကလည်းဂါထာတွေနဲ့ရှောက်ကြထားကြနော်ယေကေစီဗုဒ္ဓံတရဏံကတာသေနတေကမိတ်တန်ဒီအပါယဘူမိန်ဒါကြတော့တောင်အရမလာတဲ့ဗြမာကြီးတောင်ဆက်ကြဝလာလာတဲ့ဗြမာကြီးကရှောက်တာပေါ့မြတ်စွာဘုရားတဲ့မြတ်စွာဘုရားရဲ့ဂုံတော်တွေကို ယုံကြည်ကြမယ်ကိုးကွယ်ကြမယ်စိတ်ကပွားများပြီးနေအပေကိုမဆင်းမှုဖရာဒါတပည့်တော်တို့အဲ့လိုတွေ့ရပါတယ်ဖရာဆိုပြီးတော့ဒါဗြဟ္မာမင်းကြီးကသူကဖရာရှင်ရဲ့ဗုဒ္ဓနောတ္တိဂုံနေနော်ဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိဆိုပြီးတော့တရဏဂုံ၃ပါးကိုတည်တဲ့ဂုံနေပေါ့အဲ့လိုတည်တဲ့ဂုံတွေကိုရှိထားတဲ့ပုံကိုယ်တွေဆိုရင်သေတဲ့အခါကျတော့အဲ့ဒါကိုအာယုံပြုတ်ပြီးသေသွားရင်ပြောတာနော် သေတာတချို့တလေကျတော့တရဏဂုံတော့စောက်တီတော့စောက်တီတယ်သေကာနာနီးကျတော့အဲ့ဒါကိုအာယုံမပြုတ်နိုင်တဲ့အခါကျတော့သူတို့ကျတော့မလွတ်ပြန်ဘူးပေါ့နော်ဟိုတကယ်တမ်းကတော့ဒီဟာတွေကိုတရဏဂုံတွေအာယုံပြုတ်အများရန်ထုံပွားပြီးတော့ဒီတရဏဂုံစိတ်နဲ့တာသေရင်ပြောတာအဲ့ဒါမျိုးနဲ့တာသေရင်တော့လွတ်တာပေါ့ထားပါတော့တိတိဓမ္မသောကမင်းကြီးတန်တတ္တရတန်ဃာယရဏကြီးလည်းတင်ထားတယ်လေရေတွင်းပေါင်း7400ရေကံပေါင်း7400သူလည်းအဲလှူဒန်းထားတဲ့ပုံကိုကြီးလေသေတော့မှ မွေပိတ်တာဖြစ်တယ်ဆိုပြီးတော့စာထဲမှာတွေ့ရတယ်ကဲ तू လဲတရဏဂုံမဆောက်တည်ခဲ့ဘူးလားဆိုဆောက်တည်ခဲ့တာပဲလေတန်ခါရတနာကြီးတွေတောင်တင်မှတော့ငါးပါးသီလတော့ तू မဆောက်တည်ပဲဘယ်နေမှာတော့ဟုတ်တယ်မို့လားဒါပေမဲ့သေတဲ့ခါကျတော့ तू အဲ့လိုကြတယ်ဆိုတာ तू ကဒီဟာတွေကို तू အာယုံမပြုတ်နိုင်ဘူးလေဟောမြတ်စွာဘုရားဆွေတဲ့မျိုးတွေကတရားကိုကြတော့တခါတဲ့မနဲ့မိုးလင်းကနေမိုးချုပ်ထိနေရောညရောမိုးနေတာဟောနေရောညရောမိုးနေတဲ့ အဲ့ဒီအမျိုးသားကသေလဲသေရောသူဘယ်ရောက်သွားလဲဆိုတော့တာဝရိန္ဒာနတ်ပြည်ရောက်သွားတာတာဝရိန္ဒာနတ်ပြည်ရောက်သွားတော့အဲ့ဒီမှာနေတခါတည်းရသော်ဖျားဒီလောက်နေရောညရောမူးနေတဲ့ပုဂ္ဂိုလ်ဘယ်ရောက်ပါလဲဆိုပြီးတော့မေးတော့ရသော်ဖျားနတ်ပြည်ရောက်သွားပြီလို့ပြောတာရသော်ဖျားသူ့ဆွေမျိုးကျမမျက်နှာလိုက်တာဒီလောက်နေရောညရောမူးတဲ့ကောင်ကျတော့သေတော့နတ်ပြည်ရောက်တယ်ပြောတယ်ဆိုပြီးတော့ပြောတော့မြတ်စွာဘုရားအဲ့ဒါနဲ့ အဲ့ဒီနတ်သားကိုခေါ်ပြီးလာမင်းပြဿနာမင်းပြန်ရှင်းဆိုပြီးတော့ခေါ်ပြီးရှင်းခိုင်းရတယ်ရှင်းတော့မှဟုတ်ပါတယ်ဗျာတဲ့ကျွန်တော်ကိုလူတွေကအကုန်လုံးကမိုးလင်းကနေမိုးချုပ်ကျွန်တော်တောက်တာပဲမြင်ပြီးတော့သေတော့ငရဲပဲသွားမယ်လို့ထင်တာကျွန်တော်လုံနေတဲ့အလုပ်ဘယ်သူမှမသိဘူးတဲ့သူလုံနေတဲ့အလုပ်ကဘာလဲဆိုတော့အဲ့မိုးလင်းကမိုးချုပ်သူ့ပါဇာထေကဗုဒ္ဓသနာကိစ္စမိဓမ္မသနာကိစ္စမိတန်ခသနာကိစ္စမိရွတ်နေတာဟာတဲ့သူက အဲ့ဒီလိုတရဏဂုံတွေကို तू ကနေရောညရော तू ကရွတ်နေတော့သေတော့အဲ့ဒီတရဏဂုံပွားတဲ့စိတ်နဲ့ तू ကသေသွားတာလေဒါကြောင့်မို့မြတ်စွာဘုရားလက်ထက်ကတရဏဂမနမထေတို့အဲ့ဒါကဘာပေါင်းမြောက်များစွာကိုအပယ်လေးပုံကိုတခါမှမဆင်းရဘဲနဲ့အဲ့ဒီတရဏဂုံရဲ့စွမ်းအားကြောင့်တရဏဂုံတွေပွားထားတဲ့အကျိုးကြောင့် तू ကအပယ်မဆင်းမဲနဲ့ तू ကလူပြည်နတ်ပြည်တွေကိုကျင်လည်ရတာနော်အဲ့ဒါမထေရဘာသူ့အကြောင်းကိုပြန်ပြီးတော့ဟောပြထားတာရှိတယ်သူကဘာပေါင်းမြောက်များစွာကို ဒီအပယ်ကိုလွတ်ခဲ့တယ်တဲ့ဘာကြောင့်လဲဆိုတော့အဲ့ဘွားတုန်းကသူတရဏဂုံတွေစောက်တည်ခဲ့တဲ့အကျိုးကြောင့်လို့နော်ကြောင့်မို့အဲ့ဒီလိုတရဏဂုံတွေကိုကိုကတော့ပွားများတယ်စောက်တည်တယ်တေဂာနာနီမှာအဲ့ဒီဟာတွေကဒါတမထကုသိုလ်ကံတွေလေအဲ့ကုသိုလ်ကံတွေကအကျိုးပေးလိုက်တယ်ဆိုရင်တော့တခါတည်းတည်ပြီးဟိုဘက်မှာအခုပြောသလိုပေါ့နတ်ပြည်ရောက်တာပေါ့နော်အဲ့တော့မှသူကိုယ်တိုင်လာပြီးတော့ဖြည့်ရှင်းပေးရတယ်ဒါကြောင့်မို့နတ်ပြည်တွေ ရောက်ကြတယ်နတ်တွေနတ်တွေဆိုတာလဲအခုပြောသလိုပါပဲသူကလူဘဝမှာတုန်းကနတ်ဖြစ်တယ်ဆိုတာအလကားဖြစ်ခြင်းလို့ဖြစ်လို့မှမရနတ်ဖြစ်တယ်ဆိုတာနတ်နဲ့တန်နဲ့အိဋ္ဌိပတ်တကိုရှေ့ရမယ်နော်နတ်နဲ့ထိုက်တန်နဲ့ဒါနသီလသမထဘာဝနာရှေ့ရအာဒါနလည်းကိုကပြုမထားဘူးတေဂာနာနီမှာငါနတ်ပြည်တက်အာယုံပြုပြီးသေမယ်ဆိုလို့ကတော့မရဘူးလေဟုတ်တယ်မဟုတ်လားကိုကစောက်ထတာတဲဖို့စောက်ထားပြီးမှအောင်မငါ တိုက်ပေါ်တက်နေမယ်ဆိုတော့မောင်းချခံရမှာပေါ့တယ်မို့လားနေအိမ်ဟောလို့လားနေတက်နေရအောင်ကဆိုပြီးတော့အခုလည်းပဲကံတရားတွေကဒီတိုင်းပါပဲဥစဉ်တော့တရားဓမ္မတွေမိမိတို့ပြုတဲ့ကံတွေအားကောင်းရင်ကိုယ်နဲ့ထိုက်တန်တဲ့လူပုံနတ်ပုံယမဘုံကြီးတွေမှာသွားပြီးတော့နေကြရတယ်ထိုင်ကြရတယ်ကိုကအခုပြောသလိုပဲအဲ့ဒီထိုက်တန်တဲ့ကိုကျင့်သီလတွေတမထဝိပဿနာတွေကိုမှမှလုံမထားရင်တော့ စိတ်မှာကပြည့်နေတာကလောဘရဲ့ဒေါသရဲ့မောဟရဲ့နော်တတ္တဝါတွေ6မျိုးနော်လောဘဒေါသမောဟအလောဘအဒေါသအမောဟဘယ်နှမျိုးတော့6မျိုး6မျိုးအဲ့ဒီ6မျိုးမှာမှတ်ထားလောဘဒေါသမောဟအလောဘအဒေါသအမောဟ အဲ့ဒီ6မျိုးမှာအစော3မျိုးအကောင်3မျိုးအဲ့ဒီတော့ကိုယ့်ရဲ့စိတ်တန်တာမှာလောဘအဖြစ်များတဲ့ပုံကိုယ်တည်တည်တဲ့အခါကျတော့လောဘဆိုလိုချင်တာအဲ့တော့လိုချင်တဲ့လောဘကအကျိုးပေးတော့ဒီပုံကိုယ်ဒီဘယ်သွားလဲဆိုပိတ္တာဘုံကိုဆင်းရပိတ္တာဘုံကိုသွားတာနော်အဲ့ကြတော့ဗာလဲလိုချင်အောင်ဟဲ့လောဘငတ်ပြီးပြတ်ပြီးစားစရာမရှိဘူးနော်ပိတ္တာဘဝဆိုတာ ခါတော့လူတွေစွန့်တဲ့နှချီတွေချွဲတွေတလိပ်တွေကျင်ကြီးတွေကျင်ငယ်တွေစွန့်ပစ်ပုံထားတဲ့အမိုက်ပုံဆိုတော့တိုးခွေနေတာပိတ်တာတွေဆိုတာနော်လူရက်ပြီးတော့တို့မှစားနေရတာအဲ့လိုဘဝတွေပိတ်တာဘဝတွေဆိုတာအိမ်ကျော်အိမ်ချားတွေဟာတဲ့ဆွေတွေမျိုးတွေရတာမမြင်တာနော်တို့ကတော့လာပြီးလမ်းဆုံးလမ်းမမှာတခါတည်းလာပြီးတော့တို့ကမျောနေတာကိုယ်ဆွေတွေမျိုးတွေကတော့အိမ်ထဲမှာစားကြတယ်တောက်ကြတယ်တခါတည်းပြောကြပါကြနေကြတယ်တို့ကတော့ အိမ်ဘဝလေးကလေလာငဲပြီးတော့အော်ငါတို့ဆွေတွေမျိုးတွေငါတို့တောင်တတိလည်းမရကြတော့ပါဘူးအိမ်ထဲကလည်းဝင်လို့မရဘူးလေအိမ်ထဲကလည်းတခါတည်းအိမ်ဆောင်နဲ့ဝင်းဆောင်နဲ့က तू ကလည်းကန့်ထားပြီဆိုရင် तू ကလှုပ်လို့မရတော့အဲ့လိုလှုပ်လို့မရတော့အဲ့ဒီမှာတင်တခါတည်းအဲ့ဒီမှာသွားကြပြန်ရောသွားကြပြီးတော့နေတော့မြတ်စွာဘုရားကအဲ့ဒီလိုဆွေတွေမျိုးတွေအတွက်မှာချက်သားတော့တဲ့ကုံရောင်းကုံဝယ်လှုပ်စားလည်းမရဘူး မင်းမှုတန်းစားလှုပ်စားလည်းမရတော့ဘူးနော်လေယာကိုင်းကျွန်းလည်းလှုပ်စားလို့မရဘူးတဲ့အဲ့ဒီပိဋ္တာဘဝဆိုတာအဲ့တော့သူတို့မှာဘာလေးပဲမျောစရာရှိလဲဆိုတော့လူပြည်လူလောကကဆွေတွေမျိုးတွေကငါတို့ကိုမြန်ဘယ်တော့မြန်အမြတမ်းပေးဝေပါလိမ့်မလဲကောင်းမှုလေးတွေပြုတ်ပြီးတော့တတိလေးတွေလှူပန်းလေးတွေကတ်နော်တောက်တော်ရေလေးတွေကတ်ဆွန်တော်လေးတွေကတ်ဒါနာလေးတွေပြုတ်သီလာလေးတွေစောက်တည်ပြီးတော့ ကိုပြုတဲ့ကောင်းမှုလေးတွေကိုဒါကြောင့်မို့နေတိုင်းအမျှဝေကြပါနော်နေတိုင်းအမျှဝေတဲ့အခါကျတော့အဲ့ဒီဘဝတန်တရာကဆွေတွေမျိုးတွေဟာပတ်ပတ်လဲလာပြီးစောင့်နေကြတာစောင့်နေကြတာအားလုံးကိုကျွန်ုပ်ရဲ့ဤဘဝဤနေ့ဤရပြုအပ်သောကောင်းမှုများဤဘဝဤခန္ဓာနှင့်ဆက်ဆက်ပြုခဲ့သမျှကောင်းမှုအလုံးကိုအမြတ်တမ်းပေးဝေပါတယ်အလုံးသာဓုခေါ်ကြပါဆိုရင် အာတခါတဲ့အဲ့ဒီမှာတာဓုကိုသူတို့အလူရက်ခေါ်ကြပြီးအဲ့ဒီရတဲ့ပုံကိုယ်တွေကတခါတဲ့သူတို့အကုန်လုံးအကုန်လုံးလွတ်ရကြွရအောင်အကုန်လုံးရောက်သွားကြတာပဲနော်ဘာလို့လဲဆိုတော့ကြည့်လေအခုဆင်းရဲတဲ့လူတွေနော်မနေ့ကအဲဒါဥစဉ်ရဲ့အခုဟိုဒီကတော့မနေ့ကဖြစ်သွားပြီပေါ့နော်ဒါအာဒါဥစဉ်မွေးနေမှာအခုအင်ဂျင်300ကျော်လောက်ဆိုမနေ့ကကြည်နူးလိုက်တာဟိုမှာဗီဒီယိုသူတို့ရိုက်တင်ထားတာ လူ300ကျော်လောက်တခါတဲ့ပစ္စည်းပစ္စည်းတွေလှူကြတယ်တန်းကြတယ်သူတို့ကြည်ကြည်တဲ့ချမ်းသာနေရင်သူတို့ဘယ်လားယူလိုက်မလဲဟုတ်တယ်မို့လားလိုအပ်လို့လားယူတာပေါ့လိုအပ်တဲ့အခါကျတော့အော်ဆရာတော်ဖះကျမ်းပါပါစေဖះချမ်းသာပါစေဖះဘာလို့လဲဆိုတော့သူများတွေလှူလို့ရှိရင်ရွာကအပိုက်ချနဲ့လှူတာလေအဲတခါတဲ့ကိုသောသောရှိတဲ့လူမလားပါနဲ့တို့နော်ပတ်စံဘလောက်ရှိတဲ့လူမလားပါနဲ့ဥစဉ်ကတော့မဟုတ်ဘူးအကုန်လှူဥစဉ်ကတော့အကုန်လှူတရွာလုံးအကုန်လှူ အဲအကောင်စရင်ပဲသူကသူမလွန်ခြင်းလို့မလာခြင်းနေပါစေအလုံးလူဦးစင်းအဲ့လိုလူတာလူတဲ့ခါကျတော့မနေ့ကတခါတည်းအိတ်ကြီးအိတ်ငယ်တွေနဲ့ပစ္စည်း၉မျိုး၁၀မျိုးလောက်ရတယ်သူတို့လေအဲ့မှာအကောင်လုံးအဲ့ဒါတွေယူကြပြုတ်ကြဆိုတော့ဝမ်းသာတယ်သူတို့ကဘာလို့လိုချင်တော့ဒီချိန်မှာသူတို့အခက်အခဲတွေရှိနေတာကိုကပေးရတဲ့ပုံကလည်းဟိုအခုလဲသူတော်ကောင်းနယ်ပယ်မှာဦးဇင်းတော်ဒကာဒကမတို့အဲ့ဒါကိုမပေါ့ပါနဲ့နော်အော်ငါတို့ကတော့ဖာတိဖာသာလို့အောက်မေ့နေတာဒကမတို့ဒကာဒကမတို့ အခုဒီမှာသီလတွေယူထားကြတယ်အခုတရားတွေနာထားကြတယ်တရားတွေအားထုတ်ထားကြတယ်အဲ့လိုအားထုတ်ထားကြတဲ့နာထားကြတဲ့ကောင်းမှုတွေကိုသူတို့ကမျောနေတာနော်တခါများဆိုတက္ကမတယောက်နိုင်ငံသားမှာသူနေတာသူ့တငယ်ချင်းအဲ့ဒီမှာအာယုံထဲမှာလာပြီးတော့ပေါ်နေတာအဲ့ဒါနဲ့ဖုံးဆက်တော့ဟိုကသေးနေပြီအာသေးနေတော့အဲ့ဒါလာပြီးတော့အဲ့မှာအမျှလာတောင်းတယ်နော်အမျှလာတောင်းတာဘာလို့လဲဆိုဒီကတရားအားထုတ်နေလို့ တရားအထုတ်နေတဲ့ပုံကအဲ့ဒါကြောင့်မို့လောကီကပတ်စံရှိရင်ချမ်းသာတယ်လို့ပြောတာလောကုတ္တရာနယ်ပယ်ကသူတော်ကောင်းဥစ္စာယရနာခုနှစ်ပါးတဲ့သရာသီလသုဒ္ဓစာကပညာဟိရိဥတ္တပအဲ့ဒါလောကုတ္တရာနယ်ပယ်မှာ သူတော်ကောင်းဥစ္စာခုနှစ်ပါးပြန်မှတ်လိုက်သရာယုံကြည်မှုသရာနော်ဖះဘောယုံကြည်တဲ့တရားဘောယုံကြည်ကံကံရဲ့အကျိုးဘောမှာယုံကြည်တဲ့သရာသီလကိုချင်းသီလသုဒ္ဓဆိုတာအကြမြင် စာကဆိုတာစွန်ကြက်ဘက်ကလှူဒန်းမှုနော်ပညာနော်သမထပညာဝိပဿနာပညာနော်ဟိရိဥတ္တပဆိုအချက်တရားအကြောင်းတရားအဲ့ဒီတရားခုနှစ်ပါးနဲ့ပြည့်စုံမှလောကုတ္တရာနယ်ပယ်မှာတထေအဲ့ဒီဟာခုနှစ်ပါးမပြည့်စုံတဲ့ပုဂ္ဂိုလ်သည်လောကုတ္တရာနယ်ပယ်မှာလူဆင်းရဲတဲ့နော်ဒါကြောင့်မို့အဲ့ဒီမှာသုဗ္ဗဗုဒ္ဓကတရားတို့ရပြီးတဲ့အချိန်မှာတရားမင်းကပြောတယ်ဟဲ့ကောင်တရောင်းသား မင်းဖះကိုဆဲပါလားမင်းဖះကိုဆဲရင်ငါမင်းရွှေတွေငွေတွေအပြစ်ပေးမယ်လို့တရားမင်းကတခါတည်းလူရောင်ဆောင်ပြီးတော့တုတ်ပဗုဒ္ဓကိုလာပြီးတော့ဆဲခိုင်းကြည့်တာစမ်းတာစမ်းတာတရားသူရပြီဆိုတော့ဒီပုဂ္ဂိုလ်ဘလောက်တရာအားခိုင်မြဲလဲသိကျင်လို့မင်းဖះကိုဆဲရလားတဲ့ဆဲရင်မင်းရွှေအပြစ်ပေးမယ်တဲ့အဲ့တော့ဟိုကဘာပြောလဲမင်းကငါ့ကိုနူရွဲနေလို့တောင်းစားနေလို့ငါ့မြန်မင်းကဆဲရသားထင်နေရလားတဲ့ ငါကလောကုတ္တရာနယ်ပယ်မှာတထဲกว่าတယ်ဘယ်တော့မှမဆဲဘူးတဲ့ဖရာတရားပေါ်မှာအဲ့ဒီကြမှာတရားမင်းအော်မြတ်စွာဘုရားတရားကိုဒါလိုပူဇော်ပြီးဆိုရင်ဒီလိုခိုင်မြဲတဲ့တရားတွေရှိပါလားဆိုတာအဲ့ဒါမျိုးကိုသိသွားတာเนาะဒါကြောင့်မို့အဲ့ဒီယရနာခုနှစ်ပါးပြည့်စုံတဲ့ပုဂ္ဂိုလ်မှာလောကုတ္တရာနယ်ပယ်မှာတထဲတဲ့เนาะအာလောကကြီးမှာပတ်စံတွေဘလောက်ရှိရှိအဲ့ဒါလောကုတ္တရာနယ်ပယ်မှာသူတထဲမခေါ်ဘူးတေတဲ့ခါအပယ်လေးပါဘုံဆိုဆင်းသွားကြီးခွဲဖြစ်မလားဝက်ဖြစ်မလားကြက်ဖြစ်မလားမသိဘူးเนาะဒါကြောင့်မို့ အဲ့ဒီလိုလောကုတ္တရာယတနာတွေနေတိုင်းပြေအောင်ဖြည့်ပြေအောင်ဖြည့်ဖြည့်ရင်းနဲ့အဲ့ဒီရတာတွေကိုလည်းအမြတမ်းပေးလိုက်စမ်းပါတဲ့အဲ့ဒီလိုများပေးလိုက်မယ်ဆိုရင်ဦးဇင်းတို့ဒကာဒကမတွေအဲ့ဒီမှာဝိုင်းဝိုင်းလဲပြီးတော့တခါတည်းဆွေတွေမျိုးတွေမလွတ်မကျွတ်တဲ့တခါတည်းကိုပြုတ်သမျှကောင်းမှုတွေကိုဝိုင်းဝိုင်းလဲလာပြီးယူကြမှာဩထက်နတ်ပြည်6ထပ်ရောက်နေရင်တော့ဘယ်မျောမလဲချမ်းသာတဲ့တထိတ်ရတော့ကိုပေးတာဘယ်မျောမလဲဟုတ်တယ်မို့လားနော် အဲ့တော့ကိုကပေးပြီဆိုရင်ဆင်းရဲဒုက္ခရောက်နေတဲ့အထူးအဖြင့်ဘဝတန္တရာဆွေတော်မျိုးတော်ဒီအများကြီးပဲအဲ့ဒါတွေကိုမမေ့မလျော့နဲ့လုပ်ပါเนาะဒါကြောင့်မို့အဲ့ဒါကလောဘဒေါသဆိုတာကသိရင်ငရဲကိုသွားရတယ်မောဟကြောသိရင်တလိမ့်ဆံပုံသွားရအဲ့တော့ဒီစိတ်တွေနဲ့သေလို့ရှိရင်နတ်ပြည်ငါတက်နေမယ်ဆိုပြီးနေလို့မရဘူးနောက်ဆုံးစိတ်ဒီစိတ်သုံးစိတ်နဲ့သေရပုဂ္ဂိုလ်မှန်သမျှအဲ့အပယ်လေးပုံဆင်းပါပဲเนาะ စိတ်ကဒါနောက်ဆုံးစိတ်ဦးဇင်းတို့ဥပမာအကြိမ်ကြိမ်ပြောခဲ့ပြီစာထဲမှာဗာပြလဲနွားကြောင်းသားကညနေခင်းနွားတွေကိုရိုက်သွင်းပြီးလာတဲ့အခါကျတော့ငဲတဲ့နွားလေးတွေရှေ့ကတုတ်တုတ်တုတ်တုတ်သွားနွားအိုကြီးကနောက်ကလှုပ်လှုပ်လှုပ်လှုပ်လှုပ်နဲ့လာပြီးတော့နောက်ဆုံးကျတော့ခြံတကားပိတ်တော့နွားအိုကြီးကခြံဝါမနဲ့မိုးလင်းတော့ထွက်တော့ तू ကအရင်ဆုံးထွက်အဲအဲ့ဒီတိုင်းပဲအခုလဲဒါနတွေပြုကြသီလတွေစောင့်တည်ကြတရားတွေအားထုတ်ကြတရားတွေနာကြ ကောင်းမှုတွေကတော့ကုသိုလ်လည်းရှိတယ်အကုသိုလ်လည်းရှိတယ်မျိုးစုံကိုကပြုထားကြတာဒါပေမဲ့သောတာပန်ကြီးမဖြစ်သေးရင်ဂတိမမြဲသေးတော့ဘာဖြစ်မလဲနောက်ဆုံးစိတ်ကအရေးကြီးတယ်နောက်ဆုံးစိတ်ကတေဂာနာနီမှာတားဆွဲသမီးဆွဲအိုးဆွဲအိမ်ဆွဲဆိုတဲ့လောဘစိတ်ကလေးနဲ့မြန်ချုပ်လိုက်ပြီဆိုရင်လည်းသွားပြန်ပြီဒုက္ခဖြစ်ပြန်တော့မှာနော်ပိတ်တာဘုံနေဆင်းရတော့မယ်မောဟစိတ်ကလေးနဲ့ချုပ်လိုက်ပြန်ရင်လည်းတလိပ်ဇံဘုံသွားပြန်တော့မယ်ဒေါသစိတ်နဲ့ချုပ်လိုက်ပြန်ရင်လည်းငရဲဆင်းရမယ်ဆိုတော့အဲ့ဒီ၃ခုကလွတ်ပြီးတော့သေတတ်ဖို့က အာလောဘအာဒေါသအာမောဟဟောဒီစိတ်သုံးစိတ်နော်အာလောဘဆိုတာစွန့်ကြဲပေးကံလှူဒန်းမှုတဲ့နော်စွန့်ကြဲပေးကံလှူဒန်းဖို့ကလည်းမိမိတို့ရှိရမယ်တဲ့နော်အာဒေါသဆိုတဲ့မေတ္တာလည်းရှိရမယ်ကာယကံမေတ္တာတွေဝစီကံမေတ္တာတွေမနောကံမေတ္တာတွေသဗ္ဗေတတာအဝေဒဟွန်တုအဗျာပိသဟွန်တုဆိုပြီးမေတ္တာတော့ပို့နေတာမှန်ဟောဘတ်ဆိုခြင်လေးကျတော့ထုလိုက်တခါတည်းဟိုဟာလေးကျတော့လှမ်းတခါတည်းအဲ ကောက်ကက်ပြီးတော့ထုလိုက်နှက်လိုက်ဆိုရင်တော့လေဒါကကာယကံမေတ္တာမပါဘူးဝစီကံမေတ္တာတော့ပါနေတာပေါ့နော်။ရောမို့မေတ္တာပို့တဲ့အခါမှာလဲကာယကံမေတ္တာရောဝစီကံမေတ္တာရောမနောကံမေတ္တာရောဆိုပြီးတော့မေတ္တာကိုလည်းအဲ့ဒီလိုပို့ရတယ်တဲ့နော်။အဲ့ဒီလိုမေတ္တာတွေပို့ပြီးတော့လောက်တဲ့ကုသိုလ်တွေနော်ဒါနာပြုတဲ့နော်အလောဘဆိုတဲ့စေရနာကံတွေအဒေါသဆိုတဲ့မေတ္တာကံတွေအမောဟဆိုတဲ့ဉာဏ်ပညာသမထပညာဝိပဿနာပညာပေါ့ အဲ့ဒီလိုပညာတွေအဲ့ဒီဟာတွေနဲ့ဒါစီးပိုးပြီးအဲ့စိတ်နဲ့သဲရင်တော့နတ်ပြည်၆တက်တက်နေနိုင်ပါတယ်တဲ့နော်အဲ့ဒါကောင်းတဲ့စိတ်၃မျိုးနဲ့သဲလို့မကောင်းတဲ့စိတ်၃မျိုးနဲ့သဲရင်အပယ်လေးပုံဆင်းရတယ်ဒီဘက်ကကောင်းတဲ့စိတ်၃မျိုးနဲ့သဲရင်နတ်ပြည်ဗြဟ္မပြည်တွေသွားရမှာဇန်ထိရရင်ဗြဟ္မပြည်ပေါ့ဇန်မရရင်တော့ဗြဟ္မပြည်ပဲတက်လို့ရမှာလေနော်ပထမဇန်ရရင်ပထမဇန်ဘုံမှာနေတာကိုဆောက်တဲ့အိမ်ကိုနေရတယ်ဆိုတော့အဲ့ဒါပဲသေတဲ့ခါကျတော့လူဘဝက ပထမဇန်ရအောင်အထုတ်ခဲ့ဘူးတဲ့နတ်မြမာတွေကပထမဇန်ဘုံကိုသွားရတယ်နော်။ဩတော့ကဦးဇင်းတို့ဘောပိတာဆိုတဲ့အမျိုးသမီးတယောက်ရှိတယ်။အဲ့ဒီအမျိုးသမီးကဖရာတရားကိုအယံကြည်ညိုတာ။ तू ကတခါတည်းဖရာတရားကြည်ညိုတော့အိမ်မှာလဲဆွနေလောင်လှူပြီးနေတော့သူ့အိမ်မှာတန်ဃာတော်တွေကြွတာပေါ့ဆွန်းကအဲ့ဒီကြွတဲ့တန်ဃာတော်တွေတဲကတရက်ကြတော့အဲ့ဒီမှာဂောပိတာဆိုတဲ့အမျိုးသမီးက तू က လူဘဝမှာတော့အမျိုးသမီးဖြစ်တာ तू ကအမျိုးသားဘဝကိုအရန်လိုချင်တယ်ငါအမျိုးသားဘဝကိုရအောင်ဆူတောင်းမယ်ဆိုပြီး तू ကကုသိုလ်ကောင်းမှုတွေပြုပြုပြုပြုပြီးတာအမျိုးသားဘဝကိုပဲဆူတောင်းတာတည်တဲ့အခါကျတော့တရားမင်းရဲ့သားသွားဖြစ်တယ်အဲ့ဒါကိုလူဘဝတုန်းကအဲ့ဒါဂောပိတာဆိုတဲ့နာမည်နဲ့ तू ကလာလို့ဟောကြတော့ဂောပကနတ်သားလို့သူ့ကိုခေါ်တာအဲ့ဂောပိတာကိုနော်ဂောပကနတ်သားဆိုသူ့ခေါ်တော့ तू ကဒီနေ့ကျတော့အဲ့ဒီမှာလာပြီးတော့နတ်ပွဲသမင်းတွေကပြကြဖြောပြေကြတော့ အဲ့ဒီမှာသူ့အိမ်မှာဆွန်လောင်ဘူးတဲ့ဘုံကြီး၃ပါးရဲ့မျက်နှာသွားမြင်တာအဲ့ဒါကဘာတွေဖြစ်နေလဲဆိုတော့ဂန္ဓဗနတ်တွေဖြစ်ဂန္ဓဗနတ်ဆိုတာကခြေတဲ့နတ်တွေတရားမင်းတွေမြမမင်းတွေအဲ့ဒီဟာတွေဆိုင်ရာတွေကိုတရားမင်းတွေရဲ့နတ်နတ်သမင်စည်းဝေးတွေလိုက်ပြီးကပြဖြော်ပြရတဲ့အဲ့ဒီနတ်မျိုးနတ်နွယ်မှာသွားမွေးပြီးတော့အဲ့ဒီမှာသောတော်ကဂောဘကနတ်သားကသူတို့တွေ့တော့ ဟာကြက်တွေရောက်လိုက်တာဒီနေ့မြင်ရတာမင်္ဂလာမရှိလိုက်တာဟာအရှင်သာဘာဖြစ်တာတော့ဘာဖြစ်ရမှာလဲငါမမြင်သေးမမြင်လိုက်တာတွေမြင်ရတဲ့နေ့ဆိုပြီးတော့ပြောတော့အရှင်သာပြောပါအောင်ပါလေအဲ့မှာကြည်သားမှာတဲ့အဲ့နတ်သား၃ယောက်ကြည်သားကြည်သားမှာကနေတဲ့နတ်သားတွေတဲ့အဲ့ဒါဘာဖြစ်တော့ရှင်သာလာဖြောပြင်းတာဟဲ့ဘာဖြစ်ရမှာတော့အဲ့ဒါငါလူဘွားတော်ကငါဆွန်းလောင်းခဲ့တဲ့ဘုံကြီးတွေတဲ့နော် လူဘဝတော်မှာ तू ကဆွလောင်းခဲ့တာတဲ့အဲ့တော့ငါတို့ကအမျိုးသမီးတယ်တဲ့ဖယားနဲ့ဆိုဟိုးအဝဲကြီးမှာသွားနေရတာတဲ့ဒီယဟန်တွေကဖယားနာမှာနေပြီးသူတို့စိတ်ကိုဘယ်ထားတယ်မသိဘူးတဲ့ဒီလိုဘဝမျိုးရောက်တာငါအန်ဩဘဆိုပြီးတော့အဲ့လိုပြောလဲပြောလိုက်ရောအဲ့ဒီမှာနတ်သားတွေအကုန်ကြားလဲကြားရောနှစ်ယောက်ကတခါတည်းအဲ့ဒီမှာချက်ချင်းပြန်တရိယာပြီးလူဘဝတုန်းကအာထုတ်ခဲ့တုန်းကသူကဇန်ထိရောက်အောင်အာထုတ်ခဲ့ဘူးတယ် ဒါပေမဲ့မက်ဖို့မရတဲ့အခါကျတော့တေကာနားနေကြတော့သူတို့အရင်တုန်းကဖြစ်ခဲ့ဘူးတဲ့ဘဝတွေအဲ့ဒီဘဝတွေကစွဲပြီးတော့အဲ့ဒီမှာတွေသူတို့ပြန်ပြီးတော့အဲ့ဒီဂန္ဓဗတ်နတ်ကိုပဲပြန်ဖြစ်တာဆိုတော့အဲ့ဒီနှစ်ယောက်ကတခါတည်းတံဝေခတွေရပြီးတော့တရားကိုပြန်အားထုတ်လိုက်တာဒိုင်းဆိုနတ်သက်ကြွေပြီးတော့ဗြဟ္မတိဒါရိတန်ရောက်တယ်။ဘာလို့လဲသူတို့လူဘဝတုန်းကအားထုတ်ခဲ့လို့ဟိုနတ်သားတယောက်ကတော့လူဘဝတုန်းကလည်းသူကလည်းအဲ့လောက်လဲပေါက်အောင်အာမထုတ်ခဲ့တော့ အခုအဲ့ဒီပဲပျော်ပြီးအဲ့ဒီယဟန်တယ်လို့ဖြစ်တဲ့နတ်သားသူကသူကာရင်ခုံရင်နဲ့ပဲနေတယ်နော်ဒါကြောင့်မို့ဦးဇင်းတော်ဒကာတော်မတွေအခုပြောသလိုဘဝကိုရတဲ့ဟာလေးကို နော်တန်ဖိုးထားပြီးတော့အော်ဒီလိုဘဝတွေဆိုတာတကယ်တော့လွယ်တာမဟုတ်ဘူးနော်အဲ့တော့မလွယ်တဲ့ဘဝတွေမှာအခုဒါနတွေသီလတွေသမထတွေဝိပဿနာတွေဒါတွေကို သေးသေးချာချာ ပြင်ဆင်ပါသေးသေးချာချာပွားများပါသေးသေးချာချာအားထုတ်ပါနော်အဲ့ဒီလိုတွေနဲ့ဒါကိုယ်စိတ်တွေကိုထိမ့်ပြီးနေရင်ဥဒင်းတော်ဒကာဓမ္မတွေကိုဆောက်တဲ့ဘုံကိုနေရတာဒုတိယသံထိရောက်အားထုတ်ခဲ့ဘူးတဲ့ပုံကိုယ်တွေကသေတဲ့ခါကျဒုတိယသံဘုံဖြစ်ရတာဩသုဒ္ဓဝါဒ၅ဘုံကျတော့အနာဂံတည်တဲ့ပုံကိုများမှနေလို့ရတာအနာဂံမတည်ရင်နေလို့မရဘူးနော်လောဘနဲ့ဆောက်တဲ့အိမ်ကပိတ်ဓာဘုံသွားရတယ်ဒေါသနဲ့ဆောက်တဲ့အိမ်ကငရဲဘုံသွားရတယ် မောဟနဲ့ဆောက်တဲ့ဘုံကတလိ္ဆံဘုံသွားရတယ်ဆိုတာအဲ့ဒါကိုဆောက်တဲ့ဘုံ ကိုနေတာကိုဆောက်တဲ့အိမ်ကိုနေတာဒါကြောင့်မို့ဦးဇင်းတော်ဒကာဒကမတွေကအခုဒီမှာနတ်မြမာတွေဒီလောက်များတာကြည်သံအဲ့ဒီနတ်မြမာတွေဖြစ်တယ်ဆိုတာအလကားဖြစ်လို့မရဘူးနော်နတ်မြမာတွေဖြစ်အောင်တို့မှာဒါနသီလသမထဝိပဿနာတွေနတ်ဖြစ်နိုင်တဲ့အရေးအချင်းတွေပြည့်လို့နတ်ဖြစ်တာနော် ဆရာဝန်တယောက်ဖြစ်အောင်ဆရာဝန်အရေးချင်းရအောင်လုပ်ရတယ်အင်ဂျင်နီယာတယောက်ဖြစ်အောင်အင်ဂျင်နီယာအရေးချင်းရအောင်လုပ်ရတယ်ကျောင်းဆရာကျောင်းဆရာမဖြစ်ဖို့ကျောင်းဆရာကျောင်းဆရာမအရေးချင်းရအောင်လုပ်ရတာပါလောကမှာလည်းဒီတိုင်းပဲဓမ္မနယ်ပယ်မှာလည်းဒီတိုင်းပါပဲကိုကလူဘဝမှာတော့ကတော့ပေါ့ပေါ့ရော့နေပြီးတော့တခါတည်းဖះလှုပ်တရားလှုပ်ဆိုဟဲ့လှုပ်ဟဲ့လှုပ်ဟဲ့ဘလောက်ပြောပြောမေမေရော့ရော့နဲ့ပဲနေပြီးတေကနာနီအချိန်လေးကျမအဲငါအာယုံပြုတ်ကျင်တာပြုတ်သေးမှာပေါ့ဆိုတာတချို့လေလွယ်လွယ်ပြောကြသေးတယ် အဲ့ဒီလိုပြုလို့မရဘူးကိုအိမ်မက်ထဲမှာကဲငါဒီနေ့ဘာအိမ်မက်မဲ့ဆိုအမိန်ပေးကြည့်ရသလားမရဘူးနောက်ဆုံးစိတ်ကအဲ့ဒီလိုဖြစ်သွားမှာဦးဇင်းတို့အစာပိုင်းလေးတွေဒါအာလုံနိုင်တာတွေးတောနိုင်တာစဉ်းစားနိုင်တာနောက်ဆုံးကြတော့နော်စိတ်ကအယံဝိဖြစ်သွားပြီအားနေသွားပြီကိုတွေးချင်တာတွေးလို့မရတော့မျောပြီးတော့ပါသွားပြီအဲ့ဒီအချိန်ကျမှတခါတည်းဟိုဘုရားလေးစိတ်ကူးတရားလေးစိတ်ကူးပြီးတော့လှူတာလေးအောင်ပြုတင်လိုက်မယ်ဘုရားဆိုတော့မရဘူးမရဘူးနော် အဲ့ဒါကြောင့်မို့ဦးဇင်းတို့ဒကာဒကမတွေအခု နတ်တွေမြမာတွေလည်းအခုမဟာသမယအစည်းအဝေးကြီးဖြစ်ပြီးတော့နတ်မြမာတွေကိုမြတ်စွာဘုရား အကုန်လုံးခေါ်ခေါ်ခေါ်ခေါ်ပြီးတော့အဲ့ဒီမှာမြတ်စွာဘုရားက ပြန်ပြီးတော့အုပ်စုတွေခွဲလိုက်တယ်တဲ့နတ်မြမာတွေအုပ်စုခွဲကြည့်လိုက်တော့မြတ်စွာဘုရားဘာတွေ့တော့ဆိုတော့ယာကစရိုက်အာကြီးတဲ့နတ်ကတအုပ်စုတဲ့ဟောယာကစရိုက်အာကြီးတဲ့နတ်ကတအုပ်စု ဒေါသစရိုက်အားကြီးတဲ့နဂတအုပ်စုမောဟစရိုက်အားကြီးတဲ့နဂတအုပ်စုနော်နောက်ပြီးတော့သရာစရိုက်အားကြီးတဲ့နဂတအုပ်စုပညာစရိုက်အားကြီးတဲ့နဂတအုပ်စုဝိတ္တတွေအားကြီးတဲ့နဂတအုပ်စုဆိုပြီးတော့ခွဲလဲခွဲလိုက်ရောမြတ်စွာဘုရားကအဲ့ဒီလောက်များတဲ့နတ်မြမာတွေကိုခွဲလိုက်တော့အုပ်စု6အုပ်စုပဲရှိတယ်အဲ့ဒီ6အုပ်စုဟောမှာမြတ်စွာဘုရားက ရာဇာစရိုက်အားကြီးတဲ့နတ်မြမာတွေအတွက်အဲ့ဒါတမ္မာပရိပါဇနီယသုံးဆိုပြီးတော့မှပြောရရင်တော့အဲ့ဒီမှာဒေါသစရိုက်အားကြီးတဲ့နတ်အတွေအတွက်ကလာဝိဝါဒသုံးမောဟစရိုက်အားကြီးတဲ့နတ်တွေအတွက်မဟာဗျူဟာသုံးဝိတ္တစရိုက်အားကြီးတဲ့နတ်တွေအတွက်ဆူလာဗျူဟာသုံးနော်အဲ့ဒီလိုနဲ့သုတ်တော်အကျဉ်းချုပ်ပြောရရင်တော့6ခုယာဂစရိုက်အားကြီးတဲ့နတ်တွေအတွက်တစ်မျိုးရသော်ဘုရားတို့ယာဂကိုပယ်ဖို့ရာအတွက် ဒေါသစိုက်အားကြီးတဲ့နတ်တွေကြတော့ဒေါသရဲ့အပြစ်တွေဒေါသတွေပယ်ဖို့မောဟစရိုက်အားကြီးတဲ့နတ်တွေကြတော့လေအဲ့မောဟစရိုက်တွေပယ်ဖို့ဝိတ္တစရိုက်အားကြီးတဲ့နတ်တွေကြအဲ့ဝိတ္တတွေကိုဘလို့နည်းနဲ့အဲဒီတွေးတော့ကြံစီနေတဲ့ဝိတ္တတွေကိုဘလို့နည်းနဲ့ဖြည့်ဖြောက်အောင်မလဲပညာအားကြီးတဲ့နတ်တွေကြတော့လေဘလို့ပညာတွေနဲ့ဖယ်ရှားအောင်မလဲနော်အဲ့ဒီလိုမြတ်စွာဘုရားကတတဝါတွေနတ်တွေဘလောက်ပဲများများတဲ့နောက်ဆုံးခွဲချမ်းချလိုက်တော့ အဲ့ဒီမှာပညာစရိုက်သရာစရိုက်ဝိတ္တစရိုက်လောဘစရိုက်ဒေါသစရိုက်မောဟစရိုက်ဆိုတဲ့အော်နောက်ဆုံးတော့ဒီစရိုက်တွေပဲရှိတဲ့နတ်တွေပဲဆိုပြီးတော့အဲ့ဒီနတ်တွေကိုအဲ့ဒီစရိုက်တွေကို အကုန်လုံးပြန်ခွဲပြီးတော့မှမြတ်စွာဘုရားကတရားဟောလိုက်တာဂရေနဲ့ခြီတဲ့ပုံကိုယ်ကြီးယဟန္တာဖြစ်ပါတယ်တဲ့သောတာပန်သဂရာကအနာဂံဆိုတာရေတွက်လို့မရဘူးเนาะအဲ့ဒီမဟာသမယအတုတ်တော်ကြီးကို ဒါကြောင့်မို့ဦးဇင်းတို့ဒကာဒကမတွေအဲ့ဒီမဟာသမယတုတ်တော်ဆိုတာကဦးဇင်းတို့ဒကာဒကမတွေဖျားရှင်တဆူပေါ်မှတကြိမ်ပဲဟောတော်မူတဲ့တုတ်တန်ကြီးပါအဲ့ဒီတုတ်တန်ကြီးကိုလည်းမိမိတို့အားတဲ့အချိန်တွေမှာအခွင့်သားတဲ့အချိန်တွေမှာလည်းဖြစ်နိုင်လို့ရှိရင်အဲ့ရှေ့ကတက်တုတ်ထဲကိုမရွတ်ဖဲနဲ့နောက်က6တုတ်နော်နောက်က6တုတ်ရှေ့ကတက်တုတ်မဟာသမယတုတ်ရဲ့နောက်ကသွားသွား အဲ့ဒီတုတ်6တုတ်ရဲ့အားလုံး9တုတ်အဲ့ဒီလိုတွေရွတ်ဖတ်ရင်တော့နတ်တွေပုံတက်တတ်ပါတယ်ဘာကြောင့်လဲရှေ့ဟာကျတော့နာမည်ခေါ်ပြီးပေးသွားတာရှေ့ကတတုတ်ကနောက်က6တုတ်ကကျမှတရားဟောတာနောက်6တုတ်ကျမှအဲ့လောဘငြိမ်းချောင်းဒေါသငြိမ်းချောင်းမောဟတွေငြိမ်းချောင်းဝိတက်တွေပြေချောင်းအာပညာတွေအကြောင်းတွေကိုဖះကဟောတာဆိုတော့ဒီလောက်မရေမတွက်နိုင်တဲ့နတ်ပြမာတွေဟာစัจ java လအနှံ့ကိုသွားပြီးနေကြတဲ့အခါအဲ့ဒီမဟာသမယတုတ်တော်ကို ရွတ်ဖတ်ကြမယ်နာယူကြမယ်လုံနေတဲ့နေရာတွေဆိုရင်သူတို့ကအမြဲတမ်းဆင်းပြီးနာယူလေးရှိတယ်တဲ့အမြဲတမ်းပူဇော်လေးရှိတယ်တဲ့နော်ဒါကြောင့်မို့ဦးဇင်းတို့တရားတော်မတွေဒီနေ့မဟာသမယသုတ်တော်ကြီးအကြောင်းဒါဦးဇင်းတို့ပြောပြတာပါမဟာသမယသုတ်တော်ဆိုတာဒီလိုဒီလိုတွေဟောပါတယ်ဒီလိုအကျိုးတွေလည်းများတယ်ဒီသုတ်တော်ကြီးကိုနာယူကြမယ်ကြီးညိုကြမယ်ဆိုရင်နတ်တွေဟာလည်းအင်မတန်ချစ်မြတ်နိုးတယ်ဘုရားရှင်ဘုရောမြတ်ကြီး တစ်ကြိမ်တစ်ကြိမ်မဲ့သာလင်ဟောတော်မူတဲ့ဒီတုတ်တော်တွေ6တုတ်တွေကိုလည်းမိမိတို့ဟိုဒါအလုံး9တုတ်ပေါ့နော်နောက်က6တုတ်ကိုပြောတာပါအဲ့တော့ဒီတရားတွေမိမိတို့ပူဇော်ခွင့်ရမယ်ဆိုရင်လည်းကိုယ့်အတွက်လည်းအင်မတန်မှကံတွေလည်းထူပါတယ်နတ်တွေလည်းချစ်ပါတယ်ဒါကြောင့်မို့အော်ငါတို့ဟာဒီလိုတရားတွေနာယူပြီးတော့ငါတို့ရဲ့အိမ်နေအိမ်နေမှာတင့်တော်တဲ့အခါဒီမှာမဟာသမယသုတ်တန်ဒေသနာတော်ကြီးကိုရွတ်ဖတ်ပြီးတော့ငါတို့ပူဇော်မယ်ဆိုပြီးတော့အဲ့လိုပူဇော်ပါနော် ဖះရှင်ကိုရောမြတ်ကြီးရဲ့လက်ထက်ကအမျိုးသမီးအရှင်သောနာရဲ့မေတော်ကြီးနော်အဲ့ဒီမှာတခါတဲ့တုတ်တော်ကြီးတခုရွတ်ဖာပြီးတော့ပူဇော်နေတော့ဘယ်သူကဆင့်နာသွားလဲဆိုတော့မြောက်ကျွန်းပိုင်နဲ့ကိုဝေရာနတ်မင်းကြီးကတခါတဲ့ကောင်းငင်ကနေအတန်ကြတော့ဆင်းပြီးနာတာနာတော့ပြီးလဲပြီးရောအမြအမြအမြယူတော်မူကြပါကုန်တော်ဆိုတော့ဟိုကသာဓုသာဓုသာဓုဆိုပြီးထနောက်ကနေသာဓုခေါ်တော့ဟဲ့ဘယ်သူကလာသာဓုခေါ်နေတော့ဗော သူကလည်းတခါမှလည်းအတန်းမကြဘူးလေခါတိုင်းသူကသူရွတ်သူကသူပဲပေးနေတာဆိုတော့အဲ့ကြောင့်အမကြီးတဲ့အကျွန်ုပ်ကမြောက်ကျွန်းပိုင်တဲ့ကိုဝေတာနတ်မင်းကြီးပါတဲ့အမကြီးကိုတရားအာရွတ်ဖတ်တန်ကိုကြားပြီးနာယူလိုက်ရတာဝမ်းသာလိုက်တာကြည်နူးလိုက်တာအဲ့တော့အမကြီးတရင်ကောင်းလေးလည်းပေးခဲ့ပါဦးမယ်တဲ့အရှင်သာတိဗုဒ္ဓတို့အရှင်မောကလန်တို့မနက်ဖြန်ဟောဒီမြို့ကိုကြွမှာပါတဲ့အဲ့ဒီကြတော့တန်ဃာတော်တွေဆွန်းလောင်းလှူတဲ့ကောင်းမှုတွေလုပ်ပြီးရင်လည်း မောင်ကြီးအတွက်အမျှတမ်းပေးပါအမကြီးကိုတောင်းပါအေးပေးမယ်ပေးမယ်ပေးမယ်ဝမ်းသာလိုက်တာဝမ်းသာလိုက်တာဆိုပြီးတော့ဒကမာကြီးကပြောတော့ကဲအမကြီးကျေးဇူးဆက်ထားခဲ့မယ်အမကြီးရဲ့အဲ့ဇဘာကြီးတဲ့ကဇဘာတွေဒီကြိုက်တဲ့လောက်ထုတ်မကုံပါသေးသတိဆိုပြီးတော့နိုင်ရတကိုးတေတော်အာနုဘောနဲ့တခါတည်းလှုပ်ပေးထားခဲ့တယ်အဲ့ဒီမှာချမ်းသာရောနော်ဒါကြောင့်မို့ ဦးဇင်းတို့မြန်မာပြည်အရရမှာဖျားတဲကြတယ်ကြောင်းဆောက်ကြတယ်သာသနာပြုကြတယ်ဆရာတော်ဖျားဒေဆိုရင်လည်းပဲဒီမဟာသမယသုတ်တန်ကြီးကိုအာကောပြီးတော့ရွတ်ဖပူဇော်တော့နတ်တွေချစ်တယ်ဖြစ်နိုင်သူကတတ်တလွတ်တွေစားပြီးရွတ်ကြတာပေါ့နော်အဲ့လိုတတ်တလွတ်တွေစားပြီးတော့ရွတ်တော့ဟိုတတ်တလွတ်စားမယ်လို့တော့ဖះမဟောပါဘူးဒါပေမဲ့နတ်မြမာတွေကျတော့တတ်တလွတ်စားပြီးရွတ်တဲ့ပုဂ္ဂိုလ် तू ပိုချစ်တာပေါ့နော်အဲ့တော့ကိုကနတ်တွေချစ်ခင်ချင်းခံယူပြီးတော့ ဒါမြတ်စွာဘုရားလည်းဟောပါတယ်နတ်တွေရဲ့ချစ်ခင်ခြင်းကိုခံယူရတဲ့ပုဂ္ဂိုလ်ဟာလောကမှာကြီးပွားပါတယ်တဲ့နော်လောကမှာကြီးပွားတယ်ချမ်းသာတယ်နတ်တွေချစ်ခင်တော့သူတို့ကစောင့်တာဟုတ်အဲ့ဒါကြောင့်မို့အဲ့လိုနတ်တွေချစ်ခင်တဲ့ဘဝမျိုးတွေရခြင်းနဲ့နော်ကုသိုလ်တွေလည်းရခြင်းနဲ့ဘဝမှာချမ်းချမ်းသာသာနဲ့နော်အဲ့ဒီလိုတွေနေခြင်းနဲ့ဆိုရင်တော့ဥစဉ်တို့ဒကာဒကမအပေါင်းသူတော်ကောင်းတို့တွေဟာဒီမဟာသမယတုတ်တော်ကြီးတွေကိုအမျက်မပြတ်ရွတ်ဖတ်ကြခြင်းပူဇော်ကြခြင်းကိုတရားတွေကိုလည်းပွားများပြီးနေကြမယ်ဆိုရင် နတ်မြမာတွေလည်းချစ်ခင်ပြီးကောင်းကျိုးချမ်းသာတွေအကုန်ရပြီးတော့နော်လူလောကနတ်လောကမြမလောကအာလုံးသောပုဂ္ဂိုလ်တွေရဲ့ချစ်ခင်ခြင်းကိုခံယူရပါမယ်ဒါကြောင့်ယနေ့မှစ၍မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့သောတရားတော်မြတ်တို့ကိုကိုယ်တိုင်လည်းကျင့်သူတော်ဘာတွေကိုလည်းတိုက်တွန်းပြီးတော့သမထဝိပဿနာတရားတို့ကိုနေ့စဉ်နေ့တိုင်းကြောသားမယုံပွားများအားထုတ်နိုင်ကြပါစေကုန်တော်တည်း Adeu. Ah,